မဟာဂျူဟသုတ်ဟောတာဂါထာ7နှစ်ကျော်လို့ပြီးတော့ပါပြီအတော်လာစု7နှစ်ကနေပြီးတော့ဘာငါမောလမြိုင်ခီးထွက်သွားတယ်ဘဝရပဲနဲ့ပြတ်ရှိဂါထာပဲကြမှာတော့အရင်ရက်တွေကတော့၄ဂါထာ၄ဂါထာမှဒီရက်တော့ နဂါထာတော့ပဲဟောရနဂါထာနဂါထာဟောရလေးရလောက်ဟောရနောက်တော့ကခီးမသွားသေးခင်ကိုပေါ့အောင်ဒီနေ့1956ခုကြာလို့လာစုရှိရနေဖြစ်မဟာဒီဝတုက73နံပါတ်ကာထာနဲ့14နံပါတ်ကာထာနဂါထာဟောရဒီကာထာတွေကတော့ ပါဠိအနေအားဖြင့်လည်းအသိခက်တဲ့နည်းနည်းတဲ့ကာထာတွေပါပဲဒါပေမဲ့လို့သူလည်းအစဉ်ကြနေတော့ဒီဥစ္စာဟောရနာရမှာနာဗေမနာသာပရဏိယာမတိသမေသူနေစေယာသမုဂ္ဂဟိတံသမဝိဝါရာနိဥပါတိဝတော ငါသည်သေထာတော်ပတ္တိဓမ္မမဉ္ဇံယမနာသာမကောင်းမှုကိုအပပြုပြီးတော့ယဟနာပုဂ္ဂိုလ်အားယမနာဆိုတဲ့ပုဂ္ဂိုလ်ဒီနေရာကယမနာလူမျိုးတွေလည်းယမနာခေါ်တာမြတ်စွာဘုရား၏သာသနာတော်ကမကောင်းမှုကုသိုလ်များအကုသိုလ်ကုသိုလ်များတွေကိုပယ်ပြီးသားဖြစ်တဲ့ပုဂ္ဂိုလ်တဲ့ယမနာလို့ခေါ်တယ် နေတော့ဒီဇမနာပုဂ္ဂိုလ်ကြားလို့ရှိရင်ခုဒီမနာလည်းဒီဇမနာလည်းတော့ကံမြဖြစ်เสียရှိဒါပေမဲ့လည်းဒီမှာတော့မကောင်းမှုပပြုပြီးတော့ကောင်းမှုတွေပယ်စွန့်ပြီးတော့ကောင်းမှုအကုသိုလ်ကုသိုလ်များတွေလုံးဝကင်းပြီးတော့ညာနာပုဂ္ဂိုလ်လို့ဆိုလိုပါတယ်ယမနာသာယနာပုဂ္ဂိုလ်အပရနေယ ဘာသာသူတို့ကသိစေအပ်သောဉာဏ်ဤနာအတိမရှိသေးတာဤလောကမှာဘာသာဝါဒတွေအသီးသီးယူရှိတဲ့ပုဂ္ဂိုလ်တွေညင်းခုံပြောဆိုပြီးတော့နေကြညာနာဖြစ်တဲ့ပုဂ္ဂိုလ်မှာတော့သူတို့ဘာက သင်ပြပေးဖို့ရမလိုပါဘူးတဲ့သင်ပြပေးဖို့ရမရှိပါဘာဖြစ်လို့လဲဆိုရင်သူကိုယ်တိုင်အကုန်လုံးသိပြီးသားဖြစ်နေပြီသစ္စာလေးပါးတရားတွေကျွမ်းမဲ့သိပြီးသားဖြစ်နေဒုက္ခသစ္စာဆိုဆင်းရဲအစင်မှန်တရားတွေအကုန်လုံးသိပြီးသိကြမလို့တော့သမှုရသစ္စာဆိုတဲ့တဏှာလည်းပယ်ပြီးသားဖြစ်နေပြီ မြေသောသစ္စာစေနိဗ္ဗာန်ကိုလည်းတိတိကျကျပြည့်စုံသိပြီးသားဖြစ်နေပြီမေဃသစ္စာဆိုတဲ့မေဃရှိပါတရားကလည်းပဲပွားများခြင်းကိစ္စပြီးပြီးနောက်ထပ်ပွားစရာကိုမလိုတော့ဘူးအဲနောက်ထပ်ဆက်ပြီးတော့ဝိပဿနာရှုနေတာလည်းရှိပါရှိပါမယ်လို့တိုးတက်အောင်လို့တရားလို့ရအောင်လို့ပွားရတာတော့မဟုတ်ဘူးသူက ကောင်းမြတ်တဲ့တရားမှဆက်ကဆက်ကလေ့ကျင့်ပွားများပြီးတော့နေရတာပဲဒါတော့အကုန်လုံးကိုယ်တိုင်ပြီးပြီးသားဖြစ်နေသူတစ်ပါးကသိအောင်လို့ပြောပြကြရတယ်မရှိပါဘူးတဲ့ပြောပြလို့လည်းပဲအဲ့ဒါတွေကိုလက်ခံကြမရှိဘူးပေါ့ဘယ်လက်ခံတော့မှအမှန်သိနေမယ်မေသူမိစ္ဆာယူတရားတော်၌မိစ္ဆေရာ ဆုံးဖြတ်၍ သမုတ်ဂိတံဆွေမြဲစွာယူခြင်းသည်လင်းနာအတိမရှိဘူးအဲတော့မှန်တရားတွေသိနေတဲ့ပုဂ္ဂိုလ်မိစ္ဆာအယူမှားတွေစဉ်းစားဆင်ခြင်ပြီးတရားရင်ဟုတ်ရဲ့ဆိုပြီးတော့ဆုံးဖြတ်ပြီးတော့ဆွေမြဲယူတာလည်းမရှိပါဘူးတဲ့လောကမှာဘာသာရေးသမားတွေကတော့သူတို့ကဒီလိုတရားထုတွေသိတာမဟုတ်တော့ ကိုယ်ဝါဒနဲ့ကိုယ်မမဲလို့ယူပြီးထားကြတာရှိတယ်အဲဒီလိုယူတာမျိုးလည်းမရှိပါဘူးလို့ဆိုလို့ဒါသမားတို့ကြောင့်သောတော်ယန္နာပုဂ္ဂိုလ်သည်ဝိပါဒာနိအာရာယိဝါရကိုဆွဲမိ၍ညင်ခုံညင်းတို့ကိုဥပါဝတိဝတော်ကျော်လွန်သွားတယ်အဲဒီယန္နာပုဂ္ဂိုလ်ကသူများပြောလို့ သူများပြောမှသိရမယ်ဟာရလည်းမရှိဘူးဒီပြီးသားဖြစ်နေပြီอืมဘာသာယူဝါဒတွေမှာစီစစ်ဆုံးဖြတ်ပြီးတော့ယူဆဆွဲလမ်းခြင်းလည်းမရှိတော့ဘူးအကုန်လုံးအဲ့ဒါတွေပယ်ပြီးသားဖြစ်သွားပြီပေါ့လေဓမ္မနာမကောင်းမှုဘာပြုဆိုတာဘာသာယူဝါဒတွေကောင်းထင်ပြီးတော့ယူတာလည်းပဲဒိဋ္ဌိကိလေသာပဲဒါပယ်ပြီးသားဖြစ်နေ ဒါကြောင့်ဘာသာယူဝါဒကိုအမိပြုပြီးတော့ညှင်းခုန်ခြင်းလည်းပဲမရှိပါဘူးတဲ့ဘာသာယူဝါဒရှိတဲ့ပုဂ္ဂိုလ်တွေကကိုယ်ဝါဒကိုမှလည်းကိုယ်ဘာသာကိုမှလည်းဆိုပြီးသူများဘာသာတွေကိုချုပ်ချပြီးပြောနေကြတယ်ညာနာပုဂ္ဂိုလ်တော့အဲ့ဒီယူဝါဒရဲ့ရှိတာမဟုတ်တော့ညှင်းခုန်စရာမရှိပါဘူးတဲ့ညှင်းခုန်ခြင်းများလည်းကျင်းတော့ပါပြီနေတော့မေးစရာရှိတာမဟုတ်ဘူးပြရနေပြီလား ကိုတရားအမှန်နေဟောပြောနေတာလည်းသူများနဲ့ညင်းရမရဘူးလားလို့မေးကြရှိအဲ့ဒါကတော့ညင်းရမရဘူးဆိုဆေးကလည်းပြောပြီးပါတယ်အမှန်ပြီးတော့အမှန်တိုင်းပြောတာကတော့သူတစ်ပါးကိုတနာတဲ့ချင်းချင်းမြောက်ပြီးတော့ပြောနေတာညင်းတာမဟုတ်သူများတွေအနိုင်ရအောင်လို့ပြောတာဟောတာမဟုတ်ကိုကအမှန်သိနေတော့သူများလည်းပဲဒီတိုင်းအမှန်သိပါစေလို့ရည်ရွယ်ချက်နဲ့ ချီးမြှောက်တဲ့သဘောနဲ့ဟောပြောတာကညင်းတာမဟုတ်။ဒါနဲ့တူတယ်ဆိုရင်ယောဂရှိတဲ့ပုဂ္ဂိုလ်တွေဆေးမျိုးမျိုးတွေရှိဟိုဆေးကောင်းဒီဆေးကောင်းဆေးကောင်းဆေးမှသိတဲ့ပုဂ္ဂိုလ်ဒီဆေးကောင်းတယ်လို့ညွှန်ကြားတာဟိုဟိုဆေးတွေနဲ့ညင်းတာမဟုတ်။အဲဒီဆေးကောင်းကိုကြည့်ပြီးတော့ယောဂကြောက်ပါစေလို့တနာပြီးတော့ပြောတာအဲဒါမျိုးပဲ။ညာနာပုဂ္ဂိုလ်လည်းတရားမှန်ရတော့ဟောပြောလို့နေတာပဲ။ မှားတာတွေလည်းမှားတဲ့အကြောင်းလည်းဟောတာဒါပေမဲ့လို့ဥစ္စာတွေအနေရကျင်တော့မဟုတ်ဘူးမှန်ကိုသိအောင်လို့သနာတဲ့ချင်းချင်းရောက်ပြီးဟောပြောတာဒီသစ္စာမယေပညာတတိပဒံစာသောဘောဓိပကိယတရားတို့မှာတပါသောပညာမရိယာမဲမှာတပါသော

သတိပဋ္ဌာန်၄ပါးဆိုတဲ့ဒီဟာတွေကုန်ပါလာပါပဲမဂ္ဂင်၈ပါးဆိုတဲ့ကုန်ပါလာပါပဲအဲတော့အဲဒီသတိပဋ္ဌာန်အစရှိသောဘောဓိဝိကရတရားတွေဒီမှာအလွတ်ဖြစ်တဲ့တရားတရားမှားတယ်ကျင့်မှားတယ်အရိယာမဂ္ဂင်၈ပါးအရိယာမဲ့ဆိုရင်ဒါတရားမှားမယ်အရိယာမဲ့မှာအလွတ်ဖြစ်တဲ့တရားတွေဆိုရင်ဒါတရားမှားတယ်အရိယာမဲ့ဆိုတဲ့ဘောဓိဝိကရတရား39ပါးအကုန်ပါဝင်တာပါပဲ။ အဲ့ဒါအရေးကြီးတယ်တော့မြတ်စွာဘုရားဤသာသနာမှာဒီဘောဓိဝိကရတရား39ပါးအရင်ကအကြဆုံးပဲအဲ့ဒီတည်းမဂ္ဂင်၈ပါးပြောလိုက်ရင်လည်း39ပါးတော့အကုန်ပါလာပါပဲသတိပ္ပဏ၄ပါးပြောရင်လည်းအကုန်ပါလာပါပဲအဲ့ဒီမှာအလွတ်ဖြစ်တဲ့တရားတွေဆိုလို့ရှိရင်တော့အကျင့်မှားတွေအဲ့ဒီအကျင့်မှားတွေကိုအမြင့်မြတ်နေရာဖြင့် မယူဆတော့ပါဘူးမထင်မြင်တော့ပါဘူးတဲ့ဒါကြောင့်မို့ဟိုအယူမားတွေကိုအငင်းညာရတဲ့ထင်မြင်ဆွဲလာနေတဲ့ပုဂ္ဂိုလ်ပုဂ္ဂိုလ်တွေကတော့သူတို့ကငင်းကုန်ကြတာအဲဒီလိုမဟုတ်လို့ရှိရင်ငင်းကုန်ကြမရှိဘူးအမှန်သိနေတဲ့ပုဂ္ဂိုလ်ကတော့အမှန်သူများသိဖို့ရဟောပြောဖို့ရှိတော့တာပဲအဲဒါကိုဒီဆောင်းမှုပြည့်တော့ရေးတယ်ဆောင်းမှုကလေးကိုယဟန္တာအာသူရဘာတဲ့ယဟန္တာအာသူရဘာက ညွှန်ကြားပေးွယ်မရှိပြီအဲညွှန်ကြားပေးွယ်မရှိပါဆိုရယန္တာအာသူရပါညွှန်ကြားပေးွယ်မရှိပါယန္တာအာသူရပါညွှန်ကြားပေးွယ်မရှိပါယန္တာအာ သူတစ်ပါးညွန်ကြားပေးပွဲမရှိပါညွန်ကြားပေးပွဲမရှိပါဓမ္မတော်သူတစ်ပါးညွန်ကြားပေးပွဲ ဆုံးဖြတ်ခါယူတာလည်းပဲမရှိပါတဲ့မိစေရအမေသူတရားတို့နဲ့ဆိုရင်လည်းအယူမတရားတို့၌မိစ္ဆာတွေ60ပါးတို့၌ဆိုပြီးတော့မာနိတိတာပါဠိတော်ဖွင့်ထားပါတကယ်သူယူမတရားတို့၌သူတို့ပဲဒီကပေးပါတယ်အဲနေစေရဆုံးဖြတ်၍သမုဂ္ဂိတံစွဲမြဲစွာယူခြင်းလည်းပဲနာနာတိမရှိဘူးတဲ့ဒါကို အယူတွေမှာဆုံးဖြတ်ကာယူတာလည်းပဲမရှိပါယူတွေယူမားတွေယူမားတွေမှာဒါဖြင့်မှားရဆိုပြီးတော့ဆုံးဖြတ်ပြီးတော့ဆိုစဲနေယူထားတာလည်းသူမရှိပါဘူးမရှိတော့ပါဘူးတဲ့ဉာဏ်နာဖြစ်ခင်ဘုသူဇင်တော်ကလည်းရှင်ရှိမှာပါလေအယူတွေမှာအယူတွေမှာဆုံးဖြတ်ကာဆုံးဖြတ်ကာယူတာလည်းပဲမရှိပါဘူး တွေမှာသုံးဖြတ်ခါယူတာလည်းပဲမရှိပါယူတွေမှာသုံးဖြတ်ခါယူတာလည်းပဲမရှိပါယူတွေမှာသုံးဖြတ်ခါယူတာလည်း ညွှန်ကြားပေးမှသိမြင်ဟာလည်းမရှိပါဘူးတဲ့သူများညွှန်ကြားပေးကြကုန်ရင်အကုန်လုံးသိပြီးသားဖြစ်နေပြီအဲတော့ယူဝါဒတွေမှာရာပြင်းမှန်ရဲ့ဆိုပြီးတော့ဆုံးဖြတ်ပြီးယူယူယူဆဆွဲလန်းထားတာလည်းမရှိတော့ပါဘူးတဲ့သတ္တမထိုးရောက်ဝိဝါရဏိအမြင်ခုံတို့ကိုဥပါဒီကိုတော့ကျော်လွန်လေပြီ ရင်းခုန်နေကြော်တာယူဝါဒတွေဆွဲနေရှိနေတော့ကိုယ်ယူဝါဒမှားတယ်သူများယူဝါဒမှားတယ်ဆိုပြီးတော့ရင်းခုန်ကြအဲတော့အခုယူဝါဒတွေဘာမှမရှိတော့ရင်းခုန်ကြလည်းမရှိပါဘူးထို့ကြောင့်ရင်းခုန်အလုံးစုံအကုန်လွန်မြောက်နေပြီသာဆိုတော့ထို့ကြောင့်ညင်ခုံလုံးစုံကုံလွန်မြောက်နေပြီသာထို့ကြောင့်ညင်ခုံလုံး ထို့ကြောင့်ယင်ခုံလုံးစုံဘုံလုံးမြောက်နေသည်သာနာယိတိထတော်ပတ္တိဓမ္မမဉ္ဇဉ်ဉ္ဇဉ်တပါးသော တပါးဆိုတာခုနပြောတဲ့တိုင်းသတိဓာနေပါဆိုတာဗောဓိဝိကရတရားဒီမှာတပါးတင်အတူတူပြောမယ်ဆိုရင်ငရှိပါမှာတပါးပါအရိယာမေမှာတပါးကဓမ္မံအကျင့်တရားကိုသိထားတော့အမြတ်အနေအားဖြင့်နာယိပတတိမရှုမြင်မထင်မှတော့ဒီသာဒီအခြားတရားအခြားတရား ဘောဓိဝိကရတရားတွေမှာအလွတ်ဖြစ်တဲ့တရားအခြားတရားအမြတ်ထားမြင်သွားမရှိတော့သေးတာအခြားတရားတွေကိုဘောဓိဝိကရတရားမဂ္ဂင်စေပါတရားမှာအလွတ်ဖြစ်တဲ့ကျင့်တရားတွေကိုခြားတရားအမြတ်ထားမြင်သွားမရှိတော့သေးတာ အခြားတရားမြတ်ထာမြင်သွားမရှိတော့သည်သာအခြားတရားမြတ်ထာမြင်သွားမရှိတော့သည်သာအခြားတရားမြတ်ထာမြင်သွားမရှိတော့သည်သာမြတ်ထာမြင်သွားမရှိ သာနာမိပတ္တာမိတထေဝဧတံဒိဋ္ဌိယဧကေပစ္စံတိဓမ္မမဉ္ဇံဒိဋ္ဌိယဧကေပစ္စံတိဝိတုရိံဒိဋ္ဌိယဧကေပစ္စံတိသုတ်တိံအတေခိစေ ကိဟိတုမသတေနာအတိသိတဝါနာအတိသိတဝါအတိသိတဝါနာအတိသိတဝါအင်းကြီးနာဝရန္တိသုတ်တိံသာနာမိပတ္တမိတေဝဧတံဧကေချသောပုဂ္ဂိုလ်တို့သည် ဇာနာမိဘိညာဉ်ဖြင့်သိ၏ဇာနာမိပရစိတ်တဝိဇာနာဘိညာဉ်ဘုဝေနိဝါဒဘိညာဉ်ဖြင့်သူတော်ဘာစိတ်ရှင်းအောင်ဘဝတော်ကိုသိဒါလေးနဲ့သူပါဠိလေးနဲ့ဆိုရင်တော့နေပေါ်ရခရင်မှာသာနာမိသိတယ်လို့ပဲရှိတယ် အဲမဲ့လို့မာနိဇာကဖွင့်တာဘဝစိတ်ဝိဇာနာဘိညာဉ်ဖြင့်သူတော်စိတ်သိတဲ့ဘိညာဉ်ဖြင့်သူတော်စိတ်ကိုသိတယ်အဲသာနာမိငါသိတယ်သူတော်စိတ်ကိုသိတယ်ပြီးတော့နောက်တစ်ခုကဘဝနိဝါဒဘိညာဉ်ဖြင့်ရှင်းအောင်ကြွားတယ်ငါမြင်တယ်ငါသိတယ်ရှိကဘွားတွေပါတယ်ဒီလိုဒီလိုဖြစ်လာတယ်ဆိုတာသိတယ် ပတ္တာမိမြင်ဒါကတော့ပဂရိမျက်စိနဲ့မြင်တာလည်းရှိခြေပါးစိတ်ကိုပင်နဲ့မြင်တာလည်းရှိနေကုလုံးကဖွင့်ပြတာအဲဇာနာမိသူတော်ဘာစိတ်ကိုသိ၏ရှင်းအောင်ဘဝများကိုသိ၏ပတ္တာမိပဂရိမျက်စိချင်းမြင်၏ဒိဗ္ဗစကုဖြင့်မြင်၏ ဧတံဤလို့သိမြင်ခြင်းသည်တထေဝသောသိမြင်တဲ့အတိုင်းအမှန်ပင်သည်ဤတိဤသို့သောဒိဋ္ဌိယာအယူဖြင့်သုတ်ဒိန်ဝဆင်းရမလွမြောက်စင်ကြယ်ခြင်းကိုပိစင်းဒီယုံကြည်ကြကုန်၏အဲဒီချိုးပုဂ္ဂိုလ်ရဲ့အဲဒီလိုယုံကြည်ကြတဲ့ဘိညာရတဲ့ပုဂ္ဂိုလ်တွေပေါ့ ရှင်းသူဘာစိတ်ကိုသိတဲ့အပြင်ရတဲ့ပုဂ္ဂိုလ်သူဘာစိတ်ကိုသိပြီးတော့အဲဘသူစိတ်ကဘယ်လိုနေတာဘသူစိတ်ကဘယ်လိုဖြစ်တာပဲဆိုပြီးတော့သိပြီးအဲ့ဒီသိတာကိုယ်တိုင်တွေ့ပြီးသိတာသူများပြောလို့ယူမှာမဟုတ်ဘူးသာအမှန်ပဲအဲ့ဒါကိုထောက်ဆပြီးကြည့်လို့ရှိရင်တော့ဥပါဒနဲ့သူပေါ်လေသတ္တရဒိဋ္ဌိပုဂ္ဂိုလ်သတ္တဝါအမြဲနေတယ်ပြီးနေတယ်ဆိုမှန်တယ်သေပြီးမရှိတော့ဘူးဆိုတော့မှန်တယ်ဆိုတော့ဒီယူမျိုးတွေပေါ်လေ သူ့ယူရင်းနဲ့သူဆုံးဖြတ်ပြီးတော့သူကိုယ်တိုင်တွေ့တာလေးထောက်ဆပြီးအဲဒီလိုယူတာရှိတယ်ဘုဝေနိဝါဒဘိညာဉ်နဲ့ရှေးအောင်ဘဝတွေကိုရှိကဖြစ်လာခဲ့တာတွေဘဝတွေကိုပြီးတော့ရှိရှိဘဝတွေကလည်းငါရှိလာတာပဲဒါတော့အတ္တရှိနေတာပဲပြောင်းမသွားဘူးတဘဝကြီးတဘအသေးသေးသူပြောင်းလာတာပဲမြဲတည်နေတယ် ဒါလည်းပဲသူများပြောလို့ယူရတာမဟုတ်ကိုကိုတိုင်းကိုအပင်ကြီးနဲ့မြင်တာအဲ့ဒီနေရာကိုယ်တိုင်းမြင်လို့မှားမယ်အဲဒီလိုယူရဲ့အယူကိုသူအနေနဲ့အထောက်ရရှိတယ်လို့အပင်ကြီးနဲ့ပုံပါတာရင်ကြီးဆိုတာပဂရိမျက်စိနဲ့မြင်တာပဂရိမျက်စိနဲ့မြင်တာကိုပဲမြင်ပြီးတော့အဲ့ဒါပဲပုဂ္ဂိုလ်သတ္တဝါဟုတ်တယ်ကိုယ်တိုင်မြင်တာပဲဒီလိုမျိုးပဲရှိတာပေါ့အထူးအားဖြင့်ဒိဗ္ဗစကုနဲ့မြင်တဲ့ ဒီပါစိတ်ကူကတော့ဒီကိုသိလို့ရကိုမြင်လို့ရတွေကိုမြင်နိုင်တာကိုအနည်းအဝေးရတော့မရှိဘူးအကွဲအကားရတော့မရှိဘူးအသေးမွှားရတော့မရှိဘူးအမှောင်ရတော့မရှိဘူးသူကတော့မြင်နိုင်တယ်အဲလောကကြီးမှာရှောက်ပြီးကြည့်ရတယ်သူကမြင်တယ် လူဘဝတွေလူလောကတွေမကောင်းနာလောကတွေပါလေလည်းမြင်နေပဲဘယ်ငရဲတိရစ္ဆာန်လောကတွေပါလေရှောက်ပြီးအကုန်လုံးမြင်တာလည်းသူရဲတို့ပြိတ္တာတို့တိရစ္ဆာန်တို့လူကယ်တို့အဲ့ဒါတွေအကုန်လုံးမြင်တိရစ္ဆာန်ကတော့သူများလည်းမြင်နေတာပါမြင်နေတော့တတ္တဝါတွေသိပြီးတော့ဘဝသိဖြစ်တာတွေကသူကမြင်တာဟုတ်ဒီပါစကူက သေပြီးဘဝသည်ဖြစ်ဟိုလူကသေသွားပြီးဘာဖြစ်ပြန်ဒီလူကသေသွားပြီးဘာဖြစ်ပြန်ဟိုနတ်ကသေသွားတော့ဘာဖြစ်ပြန်ဟိုတိရစ္ဆာန်ကသေပြီးဘာဖြစ်တယ်ဟိုငရဲကသေသွားတဲ့ပုဂ္ဂိုလ်ဘယ်ရောက်ပြန်ပြီစသည်ဖြင့်သူမြင်တာတွေရှိတာပဲအဲဒီတော့ဒါမှန်တယ်တဲ့ခင်ဗျားပြောလို့ယူရတာမဟုတ်ဘူးတွေးစားပြီးတော့အနုမာနအချင်းမှားစားပြီးယူရတာလည်းမဟုတ်ဘူးကိုယ်တိုင်တွေ့တာကအမှန်ဆိုပြီးတော့ အဲဒီလိုယူဆတယ်အဲဒီလိုအယူဖြင့်တုတ်တင်ကိုဆင်းရဲမှလွမြောက်ခြင်းစင်ကြယ်ခြင်းကိုစင်ကြယ်တယ်ဆိုတာလွမြောက်တာပါဆင်းရဲကလွမြောက်တယ်အဲဒီလိုသိလို့ရှိရင်ဖြင့်ဆင်းရဲကလွမြောက်တယ်ဘယ်လိုသိရင်ဆင်းရဲကလွမြောက်တယ်စသည်ဖြင့်သူအဆုံးဖြတ်ရှိမှာပေါ့လေဒီမှာတရေတော်မပေါ့အဲဒီဒိဋ္ဌိဖြင့်ဟိုဆင်းရဲမှလွမြောက်ခြင်းကို ယုံကြည်ကြတယ်အဲဒီယုံကြည်ပြီးတော့ဟောပြောငင်းခုန်ကြတယ်လို့သူတို့ဘာစိတ်ပါ ရှေးချောင်းရာသိတာမှန်မယ်သူတို့ဘာစိတ်ကိုလည်းသိတယ်သာသနာဝိသနာပညာရှေးဘဝအကြောင်းအရာတွေကိုဘဝတွေရှေးဘဝပါဘာပဲဘဝပဲဖြစ်ခဲ့ပဲဖြစ်ခဲ့ဘဝဘုံများစွာဖြစ်တာကိုသိတော့သတ္တဝါမြဲနေတယ်ဆိုရင်အယူယူစရာကြီးပါပြီသာရတိဖြစ်စရာကြီးပါပဲသူကသူတော်ဘာစိတ်ပါရှေးချောင်းရာသိတာမှန်ပင်ဘိညာဉ်နှင့်ညာမျက်စိ အဲဘိညာဉ်နှင့်မျက်စိဖြင့်မြင်လဲမှာမယ်ဘိညာဉ်နဲ့ဒီဘက်သို့ဘိညာဉ်နဲ့လည်းမြင်တဲ့ဟိုတတ္တဝါသိပြီးကိုရောက်သွားတယ်တတ္တဝါသိပြီးကိုရောက်သွားတဲ့အဲဒီမြင်လို့လည်းဒါလည်းသတ္တရာတိဖြစ်เสียကြီးပဲသူကမျက်စိဖြင့်မြင်တယ်ဆိုတာကတော့ဥစ္စရာတိဖြစ်မှာလေနီးရတော့မျက်စိဖြင့်မြင်ပြီးသိသွားတဲ့ခါကျတော့သူကမျက်စိကိုမြင်မှမြင်တော့ပဲမရှိတော့ဘူးလို့သူဆိုမှာပဲသူကအဲမျက်စိဖြင့်မြင်လာတဲ့အမှန်ပဲ သောသိမြင်လင်အယူဖြင့်ဖြစ်သင့်စင်ကြယ်ယုံကြသည်အဲဒီတော့သိမြင်တဲ့အယူဖြင့်ယုံကြည်တယ်တဲ့ဒီပုဂ္ဂိုလ်တွေကဘယ်လိုယုံကြည်ရုံဆိုဖြစ်သင့်စင်ကြယ်စင်ကြယ်ခြင်းကိုယုံကြည်ရတယ်စင်ကြယ်ဆိုတာအမြဲဝစင်းကလွန်မြောက်တာပါပဲဘယ်လိုဘယ်လိုကျင့်လို့ရှိရင်ဖြစ်ရင်ဘဝမနာမသေး အမြဲတမ်းဆင်းရဲကလွတ်မြောက်သွားတယ်ဆင်းရဲလို့သူတို့အယူရှိတာပဲအဲဒီအယူတိုက်သူတို့ကအဲဒီသူတို့ဘာစိတ်ပြီးတာနဲ့ကိုယ်ဝိနိဝါကရှင်ဟောင်းဘွားတွေပြီးတာနဲ့ဒိဗ္ဗစကုမြင်တာနဲ့အဲဒါတွေနဲ့ထောက်စားပြီးအမှန်ပဲဆိုပြီးတော့ယုံကြည်နေတာရှိတယ်အဲဒါပဲကိုယ်ကသုံးဖို့ကတစ်ဆက်သေးဆိုတော့ သူတော်ဘာစိတ်ပါသူတော်ဘာစိတ်ပါရှင်းချောင်းရာရှင်းချောင်းရာသိတာမမင်းသိတာမမင်းသူတော်ဘာစိတ်ပါသူတော်ဘာစိတ်ပါရှင်းချောင်းရာရှင်းချောင်းရာသိတာမမင်းသိတာမမင်းသူတော်ဘာစိတ်ပါသူတော်ဘာစိတ်ပါရှင်းချောင်းရာရှင်းချောင်းရာသိတာမမင်းသိတာမမင်းသူတော်ဘာစိတ်ပါသိတာ က်စိဖြင့်မျက်စိဖြင့်မြင်လဲမှမင်းဝိညာဉ်နှင့်မျက်စိဖြင့်မြင်လဲမှမင်းဝိညာဉ်နှင့်မျက်စိဖြင့် တော့ရှေးကြောင်းရသိရမှာမယ်သူတော်ဘာစိတ်ကိုလည်းပဲဇာဘိညာသရစိတဝိဇာရဏဘိညာဘိညာနဲ့ကိုယ်တိုင်သိတာကမှန်မယ်အဲဒီလိုသိတာထောက်ဆပြီးတော့လည်းဒီလိုယူပါမှန်းတယ်လို့ဒါယုံကြည်တာကိုဘုဝေနိဝါဒရှေးအောင်ဘဝတွေကိုသိတာလည်းပဲမှန်ပဲရှေးရှေးဘဝတွေကဘယ်လိုဘယ်လိုဖြစ်လာခဲ့တယ်အဲဒါအကြောင်းပြုပြီးတော့ အဲဓာတုဟာအမြဲတည်နေတယ်ဆိုတော့ဒီလိုအားလည်းပဲသူကယူစရာအကြောင်းဖြစ်ပြီးတော့ဘိညာဉ်နဲ့မျက်စိဖြင့်အဲဘိညာဉ်ဒီပါတဲ့ကိုဘိညာဉ်ဖြင့်လည်းမြင်တယ်လောကကြီးကိုလျှောက်ကြည့်လိုက်တော့သေပြီးဘဝသည်ဖြစ်တာတွေမြင်ရတော့သောတရာတိတိယူရှိစရာပေါ့မျက်စိဖြင့်မြင်တာလည်းမှန်ပဲအဲဒါတွေထောင်းစားပြီးတော့ဒီလိုဒီလိုဟာမှန်တယ်အဲလိုကျင့်မှ ဘယ်လိုဖြစ်လို့ရှိရင်ဖြစ်ရင်အဲစင်ကြယ်တဲ့ကိုဆင်းရဲကလွတ်မြောက်ပြီးစင်ကြယ်သွားတယ်အဲဒီလိုဟောကြတယ်သောတိမြင်နဲ့အယူဖြင့်ဖြစ်တဲ့စင်ကြယ်ယူညာသည်အဲဒီတော့သိမြင်နဲ့အယူဖြင့်ဖြစ်တဲ့စင်ကြယ်အဲစင်ကြယ်စင်ကြယ်လာဖြစ်တဲ့လေဆိုတော့ယူကြည်ရတယ်အဲဒီလိုယူဆွဲရှိနေရတယ်လို့ဆိုပါတယ် သောသိမြင်လင်ယူဖြစ်ဖြစ်တဲ့စင်ကြယ်ယူ냐သည်သောသိမြင်လင်ယူဖြစ်ဖြစ်တဲ့စင်ကြယ်ယူ냐သည်သောသိမြင်လင်ယူဖြစ်ဖြစ်တဲ့စင်ကြယ်ယူ냐သည်သောသိမြင်လင်ယူဖြစ် ပြုပြည့်တော်ရရောက်ပါဘုရားမြင်နဲ့မြင်ခြင်းနဲ့ပြည့်ပြည့်တော်ရရောက်ပါဘုရားမြင်နဲ့မြင်ခြင်းနဲ့ပြည့်ပြည့်တော်ရရောက်ပါအဲဒီတော့အဲဒီတော့ပြီးမြင်တဲ့အယူဝါဒဖြင့်သံဃာဝဆင်းရဲမှလုံးမြောက်စင်ကြယ်တာကိုယုံကြည်ရတယ်ဘယ်လိုဘယ်လိုဘယ်လိုအခြေအနေရောက်လို့ရှိရင်လုံးမြောက်တယ် ဆိုတာပေါ့အဲကောင်းကင်ဘုံရောက်ပြီးတော့ဓမ္မဘုံတွေဓမ္မဘုံတွေအယူများမှာပါပဲဝိညာဉ်နဲ့ဆိုတော့ဓမ္မတွေအသက်ရှိတာဓမ္မတွေအသက်ရှိတာအဲ့ဒီဓမ္မတွေမြင်ပြီးတော့ဓမ္မတွေဖြစ်သွားရင်တော့မသေးတော့ဘူးလို့ဒီလိုယူမှာပါပဲဒီလိုအဲဒီတော့။ဒါမျိုးဝိဇ္ဇာလွန်မြောက်တဲ့ဥစ္စာကိုဒီလိုလည်းပဲယုံကြည်ကြတယ်။ အတက္ခိစေကိဟိတုမသဒေနာဒါကအဲဒီယူဝါဒကိုခြေပတဲ့စကားအတက္ခိစေစေအတက္ခိအကယ်၍မြင်ပြီးဖြစ်냐အတက္ခိမြင်ပြီးစေအတက္ခိအကယ်၍မြင်ပြီးဖြစ်냐အခုပြောရတဲ့အတိုင်းမြင်ခြင်းကိစ္စပြီးလို့ရှိရင်အဲဒီပရာဇိတဝိဇ္ဇနာကသူမစိတ်ကိုသိတဲ့ ဝိညာဉ်နဲ့မြင်တာသိတာဘဝိနိဝါဒရှေးအောင်ဘဝတွေကိုသိတာနဲ့အဲသိတာမြင်တာဒေဝစကုနဲ့မြင်တာမဂိမျက်စိနဲ့မြင်တာအဲဒီလိုအသိအမြင်တွေဟာမြင်ချင်းသိချင်းကိစ္စတကယ်ကြီးတယ်ဆိုလို့ရှိရင်ဒီလောက်နဲ့ကြီးတယ်ဆိုလို့ရှိရင်ပြင်းကိတုမသာတေနာ သူမသာထိုပုဂ္ဂိုလ်အားထိုသောသိမြင်သောပုဂ္ဂိုလ်အားဒေနထိုသိမြင်ယုံများဖြင့်ကိဟိအကေကိစ္စကြီးစည်းပါသနီဘာမှမဒီဘူးလို့ဆိုလိုပါတယ်သူကအဲဒီလိုမြင်ယုံနဲ့သူတော်ဘာစိတ်ကိုသိယုံနဲ့ဘာကိစ္စပြီးသလဲဒုက္ခသစ္စာ ပိုင်းခြားပြီးသလားသမှုရသစ္စာကိုပယ်နိုင်ရလားနိရောဓကိုမျက်မှောက်ပြုနိုင်ရလားမေဃသစ္စာမိမိတဏ္ဍာပွားခြင်းကိစ္စပြီးသလား အဲဒီသစ္စာ၄ပါးနဲ့စပြီးတော့ပြုတင်တဲ့ကိစ္စ၄ခုရှိတာဘာပြီးတော့ဘာမှမပြီးဘူးသူတစ်ပါးစိတ်ပြီးရင်ပြီးရသူတစ်ပါးစိတ်ပြီးတာရှိတာအဲဒီတော့ရှင်းအောင်ဘဝရင်းကြီးအောင်မေနိုင်ရုံနဲ့ဟောဒီလိုဒုက္ခသစ္စာမြင်ခြင်းကိစ္စကြီးသလားသမှုရိယကိုပယ်ခြင်းကိစ္စကြီးသလားညောရမျက်မှောက်ပြခြင်းကိစ္စကြီးသလားမေက ဝါစီရင်ကိစ္စပြီးသလားဘာကိစ္စပြီးတော့ဘာမှမပြီးဘူးလို့ဆိုလိုပါတယ်။နောက်ပြီးအဲဒီဘာစိတ်ခုဖြင့်ခုနပြောတဲ့အတိုင်းဒီလောကလုံးမမြင်တဲ့အဲဘဝဟောင်းဘဝစီပြောင်းလဲနေတာတွေမြင်တဲ့အဲဒီတော့မြင်ုံများချင်းလည်းပဲဘာကိစ္စပြီးတော့ ဒုက္ခသစ္စာပိုင်းခြားသိခြင်းကိစ္စပြီးသလားသမုဒယပိုင်းခြင်းကိစ္စပြီးသလားနိရောဓကိုရမပြီးခြင်းကိစ္စပြီးသလားမေဃကိုပွားခြင်းကိစ္စပြီးသလားဘာမှမပြီးဘူးကြည့်ရင်ဒါဘယ်ကိစ္စပြီးရနေဘယ်ကိစ္စမှမပြီးဘူးလို့ဆိုလိုပါတယ်ပဂရိမျက်စိမြင်တာကတော့သူပြောစရာမလိုပါဘူးပဂရိမျက်စိမြင်ုံနဲ့อืมဒုက္ခသစ္စာပိုင်းခြားသိခြင်းပဲဖြစ်မလဲမြင်ုံနဲ့ပဂရိမျက်စိမြင်တာနဲ့မြင်ပြီးလို့ရှိရင်နှိစ္စသာယာပြီးတော့ ဒုက္ခလည်းပဲဒုက္ခမထင်ဘူးဒုက္ခလို့ထင်နေတာခန္ဓာသက်သာမှုတဏှာဝင်လာသမှုရတယ်ဖြစ်လာပယ်ခြင်းကိစ္စပဲပြီးမလဲပွားတော့ပွားနေရောဓဆိုတဲ့နိဗ္ဗာန်လည်းမမြင်ပါဘူးမက်ကဆိုတဲ့မက်ကလည်းမြင်ရုံနဲ့ဘယ်ပွားလို့မပွားပါဘူးအဲဒါကြောင့်အဲဒါကိုအတ္တခိစေအဲဘိညာဉ် ပဂရိမျက်စိတို့ဖြင့်မြင်သိုံမျှဖြင့်မြင်ခြင်းကိစ္စပြီးပြီဖြင့်ပြီးခဲ့ပြီဖြင့်အာမြင်မြင်ခြင်းကိစ္စပြီးပြီဖြင့်အာပေါ်ပေါ်လို့လည်းဆိုရသလိုများမှာတူမာသာထိုသောမြင်သောပုဂ္ဂိုလ်အားဒေနထိုမြင်ခြင်းဖြင့်ကိဉ္ဟိအဘယ်ကိစ္စပြီးပါသနည်းဘယ်ကိစ္စမှမပြီးသည်သာဒီအဲ့ဒါမှမှမူလို့ဆိုလိုပါတယ် တကယ်မြင်ညာထိုသူအားပြီးသွားကိစ္စပဲနိတကယ်မြင်ညာတကယ်မြင်တဲ့ပုဂ္ဂိုလ်ခုနကပြောသူတော်ဘာစိတ်ကိုသိမြင်တာရှင်းအောင်ဘဝတွေကိုသိမြင်တာအဲဒီပါစကုဖြင့်မြင်တာဗကတိမျက်စိဖြင့်မြင်တာအဲဒီတော့တကယ်မြင်တာဟုတ်ခဲ့လို့ရှိရင်တကယ်မြင်အများထိုသူအားအဲ့ဒီပုဂ္ဂိုလ်မှာပြီးသွားကိစ္စပဲနိဘယ်ကိစ္စပြီးတယ်လဲဘာမှမပြီးဘူးလို့ဆိုလိုပါတယ် အဲဆိုရမယ်တကယ်မြင်ညာသုသူအားသုသူအားကြီးသွားကိစ္စပဲနီကြီးသွားကိစ္စပဲနီတကယ်မြင်ညာသုသူအားသုသူအားကြီးသွားကိစ္စပဲနီကြီးသွားကိစ္စပဲနီတကယ်မြင်ညာသုသူအားသုသူအားကြီးသွားကိစ္စပဲနီကြီးသွားကိစ္စပဲနီတကယ်မြင်ညာသုသူအား တိသိတဝါအမှန်ချင်းကိုကြောလွန်၍အင်ဉ္နာတဘာသောအကျင့်မှဖြင့်ဘုဒ္ဓိံဝဆင်းရမှလွတ်မြောက်စင်ကြယ်ခြင်းကိုဝရန္တိပြောဟောနေကြလေသည် ခဲ့ပြီးတော့ဘာကိစ္စမှမပြီးတော့အဲဒီဥစ္စာအမှန်ကိုကြော်လို့မိရဲ့မှားတဲ့အချင်းဖြင့်အမြဲဝဇင်းမှာလွံ့မြောက်တယ်လို့သူတို့ပြောနေကြတာပါပဲအမှန်ကြော်လင့်အခြားဖြင့်ဖြစ်တဲ့စင်ကြယ်ဆိုကြပြီအဲဒီသူတို့ဟောပြောနေတာတွေကအမှန်ကိုကြော်ပြီးတော့မှန်တဲ့မဂ္ဂင်7ပါးတရားဗောဓိဝိကရတရား38ပါးအဲ့ဒါတွေကြော်ပြီးတော့အခြားနိလန်းဖြင့် အဲစင်ကြယ်ခြင်းဖြစ်တဲ့နဲ့စင်ကြယ်ရဆိုပြီးတော့ဟောပြောနေကြတာတဲ့ဒါဒီမှန်မှုလို့ဆိုလိုတာပေါ့လေအမှန်ကျော်လင်းမှန်ကျော်လင်းချားဖြင့်ဖြစ်တဲ့စင်ကြယ်ဆိုရသည်မှန်ကျော်လင်း ချားဖြင့်ဖြစ်သင့်စင်ကြယ်ဆိုကြသည်မန်ကျော်လင့်ချားဖြင့်ဖြစ်သင့်စင်ကြယ်ဆိုကြသည်မန်ကျော်လင့်ချားဖြင့်ဖြစ်သင့်စင်ကြယ်ဆိုကြသည်မန်ကျော်လင့်ချားဖြင့်ဖြစ်သင့်စင်ကြယ်ဆိုကြသည်မန်ကျော်လင့် ရှာ၏ဒီသိဉ္ဇေဘုရားသည်ဒီနေ့ကတော့ပထမနဲ့ပဲနောက်တနည်းမာနိဒိတာကပဲဖွင့်ထားတာဒီပထမနည်းနဲ့ပဲလုံလောက်နေပြီလို့ဒီကတော့သဘောကျပါလားနောက်ဒုတိယနည်းနဲ့ကဖွင့်ဘုရားကဒီတရားနာတဲ့ပုဂ္ဂိုလ်တွေအဲ့လိုနှစ်နည်းဖြစ်နေတာဗယ်နည်းနဲ့နားလဲမယ်တော့ပြောတာကဒီလိုဆိုလို့ရှိရင်နှစ်နည်းဖြစ်နေ အဲဒီပထမနေ့ဒီဒီသိတော်ဆိုတာကတော့ဒီလိုအားပါပဲအမှားကိုအမှန်ကိုကျော်ပြီးတော့အမှားတွေကိုယူစားဖို့ဒီသိတော်ကတော့သုံးပါတယ်ဒါပေမဲ့လည်းဒီမှာတနည်းအားဖြင့်ဒီဒီသာကဖွင့်တာအဒီသိတော်ကအမှားကိုကျော်လင်၍မှားလာอยู่တယ်ဒိဋ္ဌိတွေကိုကျော်လွန်ပြီးတော့အင်ညီနာတပါးတော့အကျင့်မှန်ဖြင့်သုတ်တယ်စင်ကြယ်ခြင်းကိုဗရဏီပြောဟောကုန်၏တဲ့ဒါကတော့ ဘုရားဆရာရှိတော်ပုဂ္ဂိုလ်ကြီးဟောပုံမှာကောင်းတဲ့ဘက်ကနေပြီးတော့ဒီလိုနဲ့လည်းရတယ်ဆိုပြီးဖွင့်တာအဲ့ဒါကိုလည်းဒီသူစားတဲ့ဘာသာနဲ့ဆောင်ဖို့ထည့်ထားရဒိဋ္ဌိကျော်လင့်ဒိဋ္ဌိအမှားကိုကျော်ပြီးတော့အခြားဖြင့်ဒါတော့ခဏအတိုင်းပဲဖြစ်ဖြစ်စင်ကြယ်တာအတူတူပါဆိုရတဲ့နေရာဟောကြတယ်ဒီအဲ့တော့ဘုရားဆိုင်တဲ့ပုဂ္ဂိုလ်ကြီးဟောတယ်လို့တော့ ဆိုရဒိဋ္ဌိကျော်လင်ခြားဖြင့်ဖြစ်တဲ့စင်ကြယ်ဟောကြသည်ဒိဋ္ဌိကျော်လင်ခြားဖြင့်ဖြစ်တဲ့စင်ကြယ်ဟောကြသည်ဒိဋ္ဌိကျော်လင်ခြားဖြင့်ဖြစ်တဲ့စင်ကြယ်ဟောကြသည်ဒိဋ္ဌိကျော်လင်သာသီ ဒီပိစီတေဟောရာတိဒီပိစီသောနေသာနေဒီပိစီတေဟောရာတိဒီပိစီသောနေသာနေဒီပိစီတေဟောရာတိအဲဒါမဟာဘိဝတုပနဂါထာပြီးတော့ပါလေအဲဒီထဲမှာနီးမှန်လည်းပါတယ်နီးမှန်လည်းပါတယ်အဲဒီ ပါဠိတွေမှာပြတဲ့နိမနိမနဲ့ပါတော့တယ်နိမန်ကိုရထားရတဲ့အတိုင်းအဲဒီနိမအတိုင်းပြန်တော့အားထုတ်ကြဖို့ပါပဲအဲဒီတော့အားထုတ်ခြင်းနဲ့မိမိတို့လိုရှိရသောမညာပူညာဖြင့်နိဗ္ဗာန်ကိုပြင်းပြစွာဆက်ရောက်၍မြတ်မောပြုနိုင်ကြပါစေ။သာသာသာသာ 1339ခုနှစ်ဘုရားလာဇာ၈ရက်နေ့ဖြစ်တဲ့မဟာဒီဝသဟောလာတာ၅ချိန်ရှိပါပြီဒီကနေ့တော့6ချိန်မြောက်ခါဌာနာမ16နဲ့18ငဃာတာဟောရနောက်တစ်ခါတည်းဆိုရင်19 20ကုံပါပြီမဟာသမယသော6တို့သာပြီးပါပြီ နောက်တစ်ခါသတင်းကလည်းလာချင်းနေတော့ဖြာပုံရောက်နေဖြာပုံဝေရုရောက်နေတော့လာချင်းနေတော့မောနေလာပြီးကျော်ရှင်းနေလာပြည့်ရှင်းနေတော့အခု16နဲ့နံပါတ်နာဇမနောကပ္ပမူပေတိသင်္ခာနာဒိဋ္ဌိသာရိနာညာနာဘာနု ညတဝါသသောသမှုရိယောဘုထုဇာဥပေကတိဥက္ကနာတိမင်းကြီးယံတော်မကောင်းမှုကိုပပြုပြီးသောယာနာပုဂ္ဂိုလ်သည်ဒီနေ့ကပြမနာသပါပါရေးပြမနာဆိုတာအိန္ဒိယမှာပြမနာလူမျိုးတွေရှိအဲဒီပြမနာတွေကိုဆိုလိုတာမဟုတ်ပါဘူးဒါကတော့ မကောင်းမှုအကုသိုလ်ကိလေသာဟူသမျှတွေကိုပပြုပြီးစွန်ပြီးပယ်ရည်ဖြစ်တဲ့ယ ahanan ပုဂ္ဂိုလ်ကိုဆိုတဲ့တဲ့ဒါကြောင့်ပြမနောဆိုယ ahanan ပုဂ္ဂိုလ်ပါပဲဓမ္မနောမကောင်းမှုသမျှကိုပပြုပြီးတော့ယ ahanan ပုဂ္ဂိုလ်သည်သင်္ခါသင်္ခါယသိပြီး၍ဒါနဲ့ကတော့သလောက်ပါပဲသင်္ခါသင်္ခါယသိတဲ့သမျှကိုသိပြီး၍သိတဲ့သမျှဆိုတာဘာလို့ဆို သစ္စာ၄ပါးတရားမှန်တရားတွေပါပဲဒုက္ခသစ္စာပိုင်းခြားရသိရမယ်ဆိုရင်ဒုက္ခသစ္စာပါဝင်တဲ့ယုံနာသင်္ခါရတရားတွေအနိစ္စဒုက္ခအနတ္တမှာအားဖြင့်ကိုယ်ပိုင်ညာဖြင့်ပိုင်းခြားပြီးတော့သိပြီးဖြစ်ရသမုဒိယသစ္စာလည်းပယ်ပြီးဖြစ်ရမယ်နိရောဓသစ္စာဆိုလည်းမျက်မှောက်ပြုနိဗ္ဗာန်ကိုမျက်မှောက်ပြုပြီးအရဟတမေဖို့ဒီမျက်မှောက်ပြုပြီးတော့ဖြစ်ရမယ် မေဃသစ္စာသာမိမိတဏ္ဍာဖြစ်ပွားစီပြီးဖြစ်ရမယ်ဝိပဿနာမေဃသစ္စာအစပြီးတော့အရဟတမေမေဃသစ္စာတန်ရောက်မေဃရှင်ပါးတရားတွေပွားစီပြီးဖြစ်ရမယ်အဲဒီဖြစ်ပြီးကိုသင်္ခါရသင်္ခါသင်္ခါရပြီးတဲ့မြတ်ကိုမာသာတိကြီး၍ သီရဏများတွေကိုတည်ပြီးဖြစ်သည်တဲ့ဝါသီပြီးဖြစ်သောကြောင့်တည်ပြီးဝါသီပြီးဖြစ်သောကြောင့်ကပံတဏှာရိတိဖြင့်ကြံစာခြင်းတို့တဏှာတိဖြင့်တွေ့တော့ကြံစာခြင်းတို့နာဟုပေတိမရောက်တော့ပြီတဏှာနဲ့ကြံစာခြင်းဒိဋ္ဌိနဲ့ကြံစာခြင်းမရှိတော့ဘူးကြံစာတယ်ဆိုတာ တဏှာလေးတွေနဲ့လည်းကြံတွေးနေတဏှာနဲ့နေတဲ့သာယာစရာတွေအာရုံပြုကြံတွေးပြီးတော့ယူသောဒိဋ္ဌိဖြင့်ပုဂ္ဂိုလ်သတ္တဝါအတ္တကောင်းနဲ့စပ်ပြီးတော့အယူဆတွေမျိုးမျိုးပေါ်တယ်62ပါးသောမိစ္ဆာဒိဋ္ဌိတွေဆိုဒီကလာတာအဲဒိဋ္ဌိဖြင့်ကြံစားခြင်းတဏှာဖြင့်ကြံစားခြင်းမရောက်တော့ဘူးတဏှာဒိဋ္ဌိဖြင့်ကြံစားခြင်းမရှိတော့ဘူးအဲဒါကိုဆောင်းမုတ်ကလေးစီရပါတယ် ယန္တာမှလည်းသိပြီးလဲဆင်းရဲတွေးဆမရှိပြီယန္တာမှလို့ရှိရင်သိပြီးသိတဲ့သိလိုက်တဲ့မြတ်သစ္စာလေးပါးတရားတွေအမှန်တိုင်းသိပြီးတော့သိပြီးဖြစ်သောကြောင့်မှာပဲသိပြီးလျင်ဆိုတဲ့သိပြီးဖြစ်သောကြောင့်တဏှာဖြင့်ကြာစာခြင်းဒိဋ္ဌိဖြင့်ကြာစာခြင်းတွေမရှိတော့ဘူးကြာစာကြရမှာမရှိတော့ဘူးကိစ္စပြီးနေပြီအဲဒါကြောင့်ဆိုရမယ့်ဥစ္စာလေး ယန္တာမှန်လင်သိပြီလင်ဆင်ញင်တွေ့စမရှိပြီယန္တာမှန်လင်သိပြီလင်ဆင်ញင်တွေ့စမရှိပြီယန္တာမှန်လင်သိပြီလင်ဆင်ញင်တွေ့စမရှိပြီ ဖြစ်သွားလို့ရှိရင်မူလကတဏှာနဲ့ပါရပြီးတော့တွေးတော့တာမျိုးလည်းမရှိဘူး အယူဝါဒအမျိုးမျိုးနဲ့စပြီးတော့ဆင်းရဲနေတာမျိုးလည်းမရှိတော့ဆင်းရဲကြမလို့တော့ယူပြီးအကုန်လုံးလည်းဆုံးပြီးသားဖြစ်သွားပါပြီအဲဒါဆင်ញင်တွေးဆမှုကင်းရမယ်အဲဒီလိုဆင်ញင်တွေးဆမှုကင်းတဲ့ယဟန္တာအဖြစ်တိုင်အောင်လို့အခုတရားထုတ်ကြတာပဲအဲဒီမြောက်သိခင်တော့လေတဏှာပြင်းကြစာချင်းဆိုရှိအောင်ပါပဲဒိဋ္ဌိကတော့ဖြင့် သောတာပတ္တိမေရောက်ကြတဲ့ဒိဋ္ဌိချာသာခြင်းတော့မရှိပါဘူး။နာဒိဋ္ဌိသာရိမိစ္ဆာယူသောလည်းမလိုက်ပါတော့ပြီ။မိစ္ဆာယူနောက်လည်းမလိုက်တော့ဘူး။အစတုန်းကဆိုရင်တော့ကိုယ်တိုင်ကြံစားပြီးတော့ဖြစ်စေသူတော်ဘာတွေကြံစားထားတာကိုကြားဝူဖြစ်စေအဲမိဘစသည်တွေထာကြားတာဘူး။ အဲဒါယူရတာအဲ့ကကြားပြီးတော့အဲ့ဒါတွေကိုစိတ်ကူးကြံစီပြီးတော့နောက်လိုက်ဒိဋ္ဌိကညွှန်ကြားတဲ့အတိုင်းလုံမြန်ဟိုဂိုင်းဂိုင်းနေပါလေယူဆတယ်ရှိတယ်အဲဒီယူဆတယ်လည်းပဲသူတို့ဂိုင်းကယူဆအစွဲတွေအတိုင်းပဲလိုက်ပြီးတော့လုံနေကြတာဒိဋ္ဌိအကြီးမဟုတ်တော့လည်းပဲဒါလည်းဒိဋ္ဌိတစ်မျိုးတွေပါပဲ မနေ့ကစာလေးတစ်ခုရောက်လာတယ်အာဆိုင်ပါလားဆိုမှလည်းသူစားမယ်ကောင်းတတ်တာဆိုင်ပါရေးထားတာတွေကတော့ဘုရားတရားသံဃာနဲ့စပြီးစကလုံးလေးတွေပါပဲစကလုံးကောင်းလေးတွေအဲဒီစာရွက်ကိုရတဲ့ပုဂ္ဂိုလ်ကကိုယ်ရွယ်လားမသိပါဘူးကိုဌာနဝေရမယ်လို့ဆိုတော့ မဝေလို့ရှိရင်ဖြင့်မဝေခြင်းကြောင့်ဇီဝဆုံးရှုံးပျက်စီးတာဘယ်သူလူဘယ်လူတယောက်ကတော့မဝေလို့ဇီဝတွေဆုံးရှုံးပျက်စီးသွားတဲ့နောက်မှာဝေလိုက်လို့အဲဇီဝတွေဘယ်လိုဖြစ်လာလဲမထီပေါက်လာတဲ့ဗာစားစီရင်ပေါ်လို့သူထဲမှာပြရတယ်တော်တော်မဟုတ်တယ်လူပဲပထမစသင်တဲ့လူက ပထမစာထင်တဲ့ပုဂ္ဂိုလ်အဲဒီလိုစာရေးပေးလိုက်တော့ဒူတွေဆိုတာစီးပွားရေးနဲ့စပြီးတော့ကြောက်ပါပြီနဲ့ဒီစာမဝေတဲ့အတွက် ဆုံးရှုံးနိုင်မယ်ဆိုတော့ဆုံးရှုံးမှာကြောက်စာနဲ့ဝေရတာမှသူခင်ဗျာလူတွေမိစ္ဆာတွေဖြစ်အောင်လို့လုပ်တာသူကမိစ္ဆာတွေဖြစ်အောင်လို့တော်တော်နေရာကြတဲ့လူပဲဘယ်သူကစလုပ်တယ်လဲမသိဘူးဆိုင်းပါလား အဲဒါမနာပြပွားမဲ့ဥစ္စာပဲလူတွေကဒီစာမူရင်ဖြစ်ရင်ဒုက္ခဖြစ်မယ်ဒီစာဝယ်လိုက်မှအဲစီးပွားရေးဖြစ်စီးပွားဖြစ်မယ်ဆိုတာမယုံရမလဲခဲလူတွေဆိုတာစီးပွားရေးကကြောက်နေတာอืมစီးပွားလည်းကြီးပွားခြင်းနေကြတယ်အဲဒါနဲ့ဝေရမှသူကဝေလိုက်တော့ပထမကလူတယောက်ပဲဝေလိုက်အောင်တော့သူကတဆင့် ကိုရောက်ဝယ်ရဆိုရင်ကိုရောက်ရတော့အဲ့ဒီကိုရောက်ကလည်းတခါကိုရောက်စီဝယ်ရအောင်မယ်ဆိုကိုရောက်ကိုလီဆိုမနေဘူးအဲ့ဒီကလည်းနောက်ဖွာလူတွေကလည်းတခါဝယ်ရအောင်မှာအဲ့တော့မဟုတ်တဲ့ယူဝါဒခြံပြီးပြီးတော့တော်တော်ကောင်းတဲ့ဥစ္စာပဲတော်တော်နေရာမကျတဲ့ဥစ္စာတော့အဲ့ဒါတော့နေရာမကျဘူး သူကနေပြီးဘုန်းကြီးစီပို့လိုက်တယ်မသိပါဘူးသူစားဘုန်းကြီးစီပို့တာလည်းနည်းနည်းတော့ကောင်းမှရတယ်ဘာလို့လဲဆိုမိစ္ဆာယူတွေကိုပြောရတာပေါ့လေဆရာကြီးကနားလည်အောင်ပြောရတာပေါ့အလကားလားမဟုတ်တာလေလူတွေတကားလားချိန်ချောက်ပြီးတော့ချိန်ချောက်ပြီးတော့လာလာပါကြလိမ့်မယ်လို့မြောက်ပွင့်ပြီးတော့ပေးတာလေတော်တော်ညံကြတာအဲ့ဒါကကိလေသာမကင်းတဲ့ပုဂ္ဂိုလ်အထူးအချင်းတော့ ဒိဋ္ဌိမကင်းသေးလို့ရှိရင်ပေါ့လေဒိဋ္ဌိမကင်းသေးတဲ့ပုဂ္ဂိုလ်တွေအဲ့ဒီတိုင်းယုံပြီးတော့ဒါလေးတွေလိုက်ပြီးတော့လှုပ်ကြတာသတ္တဝါတွေဒုက္ခရောက်အခုယ ahanan ပုဂ္ဂိုလ်ကတော့အဲ့ဒီဒိဋ္ဌိနောက်လည်းမလိုက်ပါဘူးတဲ့ဒိဋ္ဌိအကြံကြမ်းမှမကြံတော့အဲ့ဒါရှိကမူလကဆိုရင်တော့မိစ္ဆာဒိဋ္ဌိတွေလည်းရှိပါတယ်ချိုမိစ္ဆာဒိဋ္ဌိဘုရားလက်ထက်ကတကယ်အယူဆွဲကြီးတဲ့ပုဂ္ဂိုလ်တွေဘုရားတရားနာပြီးတော့ကျွတ်သွားတယ်ဘုရားမစင်စားတော့ဘူးအဲ့ဒီ သူ့ယူတယ်ကြာနေမစင်စားတော့ဆင်ញင်တော့လုံးလုံးကိုစွန်ပြီးသားဖြစ်သွားအဲဒါကြောင့်မိစ္ဆာယူနောက်လိုက်ပြီးတော့လည်းဘာမှမလုပ်ပါဘူးတဲ့ခொနကစာရဆိုရင်သူမိစ္ဆာယူနောက်လိုက်ပြီးတော့စာတွေဝေအောင်ပါဆိုတာအဲဒါလေးလုပ်အောင်ပါဒါဟာမကြတာနာဘီ ညာနာဗန္ဓုညာနာဗန္ဓုညာနာဆိုတာညာဗန္ဓုဆိုတာဆွေမျိုးမိတ်ဆွေတို့အမျက်ရှိပါတယ်ညာဖြင့်ဆွေမျိုးမိတ်ဆွေဖွဲ့ခြင်းအဲညာဖြင့်ဆွေမျိုးမိတ်ဆွေဖွဲ့ပြီးလေညာဖြင့်ဖွဲ့သောဆွေမျိုးမိတ်ဆွေရှိပြီလေနာဘီဟောဒီမဖြစ်တော့ပြီအဲညာနာညာဖြင့် ဆွေမျိုးဝိဆွေဖွဲ့ခြင်းဘာဆွေမျိုးဝိဆွေဖွဲ့တယ်ဆိုတဏှာနဲ့ဒိဋ္ဌိပါပဲအဲဒီမှာဉာဏ်ဖြင့်ဆိုတာလေးကိုနားလည်ဖို့တော်တော်ခက်တာပဲသူကမြတ်စွာဘုရားဟိုတုန်းကဒီလိုတူတူလေးသာဟောခဲ့ရင်လည်းနားလည်ဖို့တော်တော်ခက်ပါတယ်ဟိုတုန်းကစုံမိရနဲ့ခက်ကြည်ကြည်ဟောခဲ့ပါလိမ့်မယ်နဲ့ရှိပါတယ်ဘာလို့လဲဆိုတော့တလောက်လေးတူတူလေးနဲ့ဘုရားရည်ရွယ်ချက်ကိုအပြည့်စုံနားလည်ဖို့ စာပေကျမ်းကတတ်တဲ့ပုဂ္ဂိုလ်တွေတောင်နားလည်ဖို့မလွယ်ပါဘူးသူကအဲဒီမြတ်စွာဘုရားထံလာပြီးတရားနာတဲ့နတ်တွေပြမာတွေဆိုတာဒီလောက်နဲ့နေတဲ့တရားကိုသဘောပေါက်ဖို့မလွယ်ပါဘူးအဲဒါမြတ်စွာဘုရားဟောတော့ကနားလည်အောင်လို့စုံမီးရရိုးရိုးစကလုံးနဲ့ပြောပြီးတော့မှဂါထာလေးကဆောင်းမို့အနေနဲ့ဟောထားတဲ့ဟာတူပါတယ် အခုတော့နေရသားကဖွင့်လာတော့နားလည်ရတယ်ညာနာအရာကသမာပတ္တိညာနဲ့လောကီဘိညာညာပဲအဲသမာပတ္တိညာဖြင့်လောကီဘိညာညာဖြင့်ဆွေမျိုးမိဆွေဖွဲ့ခြင်းမရှိဘူးဆွေမျိုးမိဆွေမဖွဲ့တော့ဘူး ညာနာမဖြစ်သေးတဲ့ပုဂ္ဂိုလ်ကတော့သမာဓိတည်းရရင်လည်းသမာဓိတည်းအမိပြုပြီးတော့တဏှာပွားတယ်ဒိဋ္ဌိလည်းပွားတယ်မိစ္ဆာယူတယ်လည်းဖြစ်လောကီဘိညာဉ်ရရင်တော့သာပြီးနိစ္စတာပေါ့လေအကြမြင်ပေါက်တဲ့အခုကလာအကြမြင်ပေါက်တဲ့ဆိုတာမျိုးနဲ့ခတ်တူတူပဲလောကီဘိညာဉ်ကရှင်းအောင်ဘွားတွေလည်းမြင်နိုင်သိနိုင်တယ် လောကကြီးတစ်ခုလုံးလည်းဖြန့်ပြီးတော့စွမ်းရှိသလောက်မြင်နိုင်ပြီးနိုင်တယ်အတန်နေလည်းကြားနိုင်တယ်သူတော်ဘာစိတ်လည်းပြီးနိုင်တယ်တကူလည်းမျိုးမျိုးဖန်ဆင်းနိုင်တယ်အဘိညာဉ်၅ခုရှိတယ်အဲ့ဒါမြင်ပြီးတော့ကိုယ့်ဟာကိုယ်လည်းထင်ကြီးစရာပဲအဲဒီဟာလေးနဲ့စဉ်းစားပြီးတော့မိစ္ဆာယူတွေလည်းပဲဖြစ်ပွားစရာပဲအခု ယဟနာဖြစ်ပြီးတဲ့ပုဂ္ဂိုလ်ကတော့အဲဒီလိုတဏှာမိဋ္ဌိတဏှာဒိဋ္ဌိနဲ့မိတ်ဆွေ ဖွဲ့ခြင်းမရှိတော့ပါဘူးတဲ့တဏှာဒိဋ္ဌိတဏှာဒိဋ္ဌိနဲ့စွဲခြင်းမရှိပါဘူးတဲ့သမာဘ၈ပါးရတဲ့ညာနာပုဂ္ဂိုလ်တွေရှိပါတယ်ဘိညာဉ်၅ပါးလည်းရတဲ့ညာနာရှိပါတယ်အဲဒီသမာဘဘိညာဉ်တွေမိပြုပြီးတော့တဏှာဒိဋ္ဌိနဲ့ မိတ်ဆွေဖွဲ့ခြင်းဖွဲ့တွေ့ခြင်းစသဖြင့်ခြင်းမရှိတော့ပါဘူးတဲ့။နာကောင်းတာပဲ။တမာဘတ်တွေဘိညင်တွေဆိုတာတော့စင်တမ်းမြင့်တာလေအဲ့ဒါတွေအကြောင်းပြုပြီးဒနာဒိဋ္ဌိဖြစ်စီရတယ်။အဲ့ဒါမဖြစ်တော့ဘူးတဲ့ဒါကျင်းသွားပြီ။အဲ့ဒါကိုလည်းဆောင်းမုတ်ကလေးစီထားပါလေ။ဒိဋ္ဌိနောက်လည်းမလိုက်ဖဲညာဆွဲမိတ်ဆွေမဖွဲ့ပြီး ဆိုရမယ်ဒိဋ္ဌိနောက်လဲဒိဋ္ဌိနောက်လဲမလိုက်ဖဲဉာဏ်ဆွဲမိတ်ဆွေမဖွဲ့သည်ဒိဋ္ဌိနောက်လဲမလိုက်ဖဲဉာဏ်ဆွဲမိတ်ဆွေမဖွဲ့သည်ဒိဋ္ဌိနောက်လဲမလိုက်ဖဲဉာဏ်ဆွဲမိတ်ဆွေမဖွဲ့သည်ဒိဋ္ဌိနောက်လဲ န္တဝါစာသောသမုဒိယောပုထုဇာဥပေခတိဥက္ကဏန္တိမင်းကြီး သောထိုယန္တာပုဂ္ဂိုလ်သည်ညတဝါစာသိရသမျှကိုသိပြီး၍လီဝါသိပြီးဖြစ်သောကြောင့်ပုထုဇာပုထုဇဉ်တို့သာနာနဲ့ဖြစ်ကုန်သောဝါများစွာသောမိစ္ဆာဝါရရှိသောပုဂ္ဂိုလ်တို့ကြောင့်ဖြစ်ကုန်သောသာမှုတိယော

ယုံနာတရားတွေအနိစ္စဒုက္ခအနာတ္တဒီကိစ္စတွေဖြစ်နေပြီညောရသဇာနိဗ္ဗာန်နဲ့ဒီကိစ္စဖြစ်မေဃသဇာလည်းအရဟတမတ္တအရဟတမတ္တံပေါ်မြပြီးသားဖြစ်သဇာလေးပါးပြီးပြီးဖြစ်နေတော့ကြောင့်သမုတိဆိုသမုပ္ပါဒဥစ္စာရဲ့လောကဝါဒသမုဋ္ဌာတွေလည်းယူမယ်ဆိုရင်ယူစရာရှိပါရဲ့ဒါကတော့သိတော့အရေးမကြီးဘူးလောကဝါဒတွေအတိုင်းလည်းပဂတိပုဂ္ဂိုလ်တွေကတော့ဆွဲလာနေကြတာပဲ လောကမှာပြောဆိုနေတဲ့စကားအတိုင်းတကယ်ဟုတ်တယ်လို့သူတို့လည်းထင်နေကြတယ်။ဆိုတော့လည်းဒါကတော့သိရင်ကြီးဘူး။အဲမိစ္ဆာယူတွေသူတို့သမုတ်ပြညတ်ထားတာကြီးအတာကောင်ကဘယ်လိုရှိလဲ။ဘယ်လိုကျင့်လို့ရှိရင်ဖြင့်ဆင်းရဲခါသိငြိမ့်တယ်။ဟောစားတဲ့ပြည်တဲ့လောက်ကလည်းရှိတယ်။စားတဲ့ပြည်ထဲမှာပါပဲနဲ့အခုမှအခုနောက်ပိုင်းမှာ အဲဒီအိန္ဒိယကဝါရတွေရှိအတ္တဆိုတာဘုရားသခင်အတ္တကြီးမဟာဓမ္မလို့ခေါ်တယ်မဟာဓမ္မမဟာအတ္တပဲမဟာတမဟာဓမ္မမဟာအတ္တကြီးရှိတယ်တော့လောကထဲမှာအနှံ့ပြသူကဒီအတ္တကြီးကပြည့်နေဆိုတော့

အဲဒီလိုဝင်သွားလို့ရှိရင်ဖြင့်ဆင်းရဲခါတဲ့ငြိမ်းရင်ရသခင်အတ္တကြီးရအောင်အိုးမလားမသိဘူးပျက်စီးပဲဟာကိုသူတို့ယူဆအဲဒီလိုဟာတွေလည်းရှိတာပဲသူကဒါတွေကသူတို့သမုတ်ထားတာတွေသူတို့ပြညာတာသူတို့ကလည်းကျမ်းစာတွေပါလေရေးထားခဲ့တာတွေနောင်လာလို့သားတွေကအဲဒီတန်းယူတဲ့ပုဂ္ဂိုလ်တွေကယုံကြည်နေကြတာပေါ့သူကအခုယ ahanan ဖြစ်ပြီးသားပုဂ္ဂိုလ်တရားတွေပြီးပြီးသားဖြစ်နေတော့ အဲ့ဒါတွေဂရုမဆိုင်ပါဘူးတဲ့စောစောပိုင်းကတော့ဒီယူယူထားတဲ့ပုဂ္ဂိုလ်တွေလည်းရှိမှာပဲရေးမယ်လို့ညာနာဖြစ်သွားပြီဒါတွေဂရုမဆိုင်ပါဘူးတဲ့သောတာပန်လောက်ကတည်းကဒိဋ္ဌိကတော့ပြင်းလာတာပါယူဆိုင်တော့ဘူးဥပဂတိလက်လျူရှုထိုက်တော့တာပဲသူကလည်းသူနေရောဆိုရင်အဲဒီလိုလည်းပဲအပိုက်တစ်ခုဒီပိုက်လေးတွေကတော့อืมမာလည်းမာသားကိုရကျင်လည်းဒီဒီအပီရွကြောင့်ကျင့်မှုရတယ်ပါอืม ဒိဋ္ဌိအများသမုဋ္ဌာဥထုဇာများစွာကဒိဋ္ဌိတွေကြောင့်ဖြစ်တဲ့ဆိုတာဘိဝသမုဋ္ဌာတာတွေဗမုတိယသမုဋ္ဌာတာဥတုမြာသမုဋ္ဌာဒိဋ္ဌိအများသမုဋ္ဌာအများပြအယူတွေအယူတွေအများကြီးရှိတယ်မိစ္ဆာဝါဒအယူတွေအများကြီးရှိတယ်အဲဒီအယူတွေသိပြီးမှန်စွာယဟနာရှုကားလက်တွင်နေယဟနာပုဂ္ဂိုလ်ကတော့မှန်စွာသိပြီးပြီးမှန်စွာမှန်စွာသိပြီးတော့ဒီလိုဒီတော့မှာပါပဲ အဲဒီငါချောအောင်လို့မှန်စွာကနောက်ကထဲတာသိကြည်မှန်စွာယဟနာယဟနာပုဂ္ဂိုလ်သည်မှန်စွာသိပြီးတော့မှန်စွာသိတာအဲ့ဒီယူတွေသိတာလို့မဆိုလိုပါဘူးသိတဲ့သိတဲ့သိတဲ့သစ္စာလေးပါးတရားတွေသိတာသူတို့ယူတွေတော့ပဲအကုန်လုံးလျှောက်ပြီးတော့လေ့ကျင့်နေနိုင်မလဲမလေ့ကျင့်နိုင်ပါဘူးမူလကတော့အယူအချို့သောယူဝါဒတွေတော့ယူပြီးသားရှိခြင်းရှိမှာပေါ့အာတချို့ပုဂ္ဂိုလ်တွေရှိမှာအများသောအားဖြင့်အဲဒီအယူဝါဒတွေကိုမသိတာတွေများမှာပါပဲ အခုသိတာကတော့သစ္စာလေးပါးတရားသိနေသေးတဲ့ဓာတ်တွေအကုန်လုံးသိမှန်သာသိပြီးတော့အဲဒီဉာဏပုဂ္ဂိုလ်ကရှုကလက်လျူနေလက်လျူရှုပြီးနေတော့တာပါပဲအဲဒီယူဝါဒတွေနောက်ကိုစိတ်ဝင်စားမှုတွေစဉ်းစားမှုဆင်ခြင်မှုလုံးလုံးမရှိပါဘူးတဲ့သူကနှစ်ပိုက်နှစ်ပိုက်စီထားတယ် ဆိုရမယ်ဒိဋ္ဌိအညာဒိဋ္ဌိအညာသမုဋ္ဌာသမုဋ္ဌာညာရအယူတွေညာရအယူတွေဒိဋ္ဌိအညာဒိဋ္ဌိအညာသမုဋ္ဌာသမုဋ္ဌာညာရအယူတွေညာရအယူတွေဒိဋ္ဌိအညာဒိဋ္ဌိအညာသမုဋ္ဌာသမုဋ္ဌာညာရအယူတွေညာရအယူတွေဒိဋ္ဌိအညာသမုဋ္ဌာညာရ တိတိမှန်စွာတိတိမှန်စွာအန္တာရှုကားလက်လျူနေရှုကားလက်လျူနေတိတိမှန်စွာတိတိမှန်စွာအန္တာရှုကားလက်လျူနေရှုကားလက်လျူနေ ရှိမှန်စွာခန္ဓာရှုပါလေလျုံနေရှိမှန်စွာခန္ဓာသီးသင်းတဲ့တရားတွေအကုန်လုံးသိပြီးဖြစ်နေသောကြောင့် အဲဒီလိုယူတွေကိုဘာမှကိမဆိုင်ပါဘူးတဲ့လက်လူရှုထားတော့တာပါပဲတဲ့စောစောကအယူတွေကြိုက်ဆွဲလန်းလာတဲ့ပုဂ္ဂိုလ်လည်းရှိမှာရဟနာဖြစ်သွားတဲ့အဲဒါတွေကိမဆိုင်တော့ဆုံးပြထားတဲ့အနေမျိုးရောက်သွားဥက္ကနာတိမင်းကြီးအင်းကြီးတပါသောသူတို့စီကဥက္ကနာတိခိုင်မြဲစွာဆွဲယူလျက်ရှိကြကုန်၏အခြားပုဂ္ဂိုလ်တွေအခြားပုဂ္ဂိုလ်တွေဆိုတော့ဉာဏ်နာမတပါဆိုတော့ ဒီလိုယူလိုက်ရင်တော့သောတာပန်တရားကလည်းပါတော့အဲဒီလိုယူရမှာတော့မဟုတ်ပါဘူးသူကအဲဒီညာနာပုဂ္ဂိုလ်နဲ့ဆန်းကျင်တဲ့ပုဂ္ဂိုလ်တွေကိုသာအင်ကြီးလို့ယူရမှာပါပဲအရိယာမက်ကိုမရမရတဲ့ပုဂ္ဂိုလ်တွေရသော်ဘုရားတရားတော်ကိုယုံကြည်လေးစားခြင်းမရှိတဲ့ပုဂ္ဂိုလ်တွေအဲဒီလိုပုဂ္ဂိုလ်တွေပေါ့လေသာသနာ့ဘာကပုဂ္ဂိုလ်တွေပါအင်ကြီးတပါးသောပုဂ္ဂိုလ်တို့သည်ဥက္ကဏ္ဍတိ သောယူဆွဲတို့ကိုခိုင်မြဲစွာယူဆွဲလျက်ရှိကြကုန်၏အဲဒီယူဆွဲတွေကခိုင်ငင်နေနေယူနေကြတာပဲဟွဘုရားသာသနာတော်ပြင်မဲ့မှာယူပါလားသူတို့ယူနေသူတို့သိပြီးတော့အလေးမြတ်ပြုပြီးတော့ယူနေကြတာဆိုစင်မြင်မြဲပဲခရိယာဘာသာလည်းရှိတာမု슬င်ဘာသာကပိုးပြီးတော့ဆိုစင်မြင်မြဲယူဟိန္ဒူဘာသာလည်း သူကလည်းသူလည်းဆွေးနွေးတာပဲဒါပေမဲ့ဘုရားဘာသာနဲ့တော့သိမဆန်းခြင်းဘူးသူကတော့အဲဒီတဲ့ယူဝါဒတွေအသေးဖွဲတွေလည်းရှိပါသေးတယ်အဲဒီဟာတွေလည်းသူတို့ယူနေသူတို့ခါလဲငယ်ငယ်နဲ့ယူနေကြတာပဲအဲဒါငယ်ငယ်နဲ့ယူနေသမျှကာလပါလုံးဒိဋ္ဌိရှိနေတော့အကုသိုလ်ကနေပြီးအပယ်လေးပါးပြစ်ချနိုင်တာအပယ်လေးပါးနဲ့မကင်းသေးတဲ့ပုဂ္ဂိုလ်တွေတဲ့အဲဒီပုဂ္ဂိုလ်တွေကတော့ ယဟနာပုဂ္ဂိုလ်ကတော့အဲ့ဒီယူဆွဲတွေလိလိရှုထားပြီအခြားသူတွေဟာခိုင်မြဲစွာယူကနေကြပြီအခြားသူတွေယဟနာမှတပါးဆိုရင်လည်းအကုန်လုံးမဟုတ်ပါဘူးယဟနာနဲ့ဆန့်ကျင်တဲ့ပုထုဇဉ်ပုထုဇဉ်တွေတောင်ကလျာဏပုထုဇဉ်တွေမပါပါဘူးအဲဒီသာသနာတော်နဲ့ဆန့်ကျင်တဲ့သာသနာတော်နဲ့မနိစ္စတဲ့ပုထုဇဉ်ပုဂ္ဂိုလ်တွေပါပဲအဲဒီအခြားသူတွေဟာ ခိုင်မြဲစွာယူနေကြတယ်တဲ့အဲဒီဆိုရမယ်အခြားသူတွေဟာခိုင်မြဲစွာယူကနေကြစေအခြားသူတွေဟာခိုင်မြဲစွာယူကနေကြစေခြားသူတွေဟာခိုင်မြဲစွာယူကနေကြစေသာသနာ့ဘုရား ပြီးတော့နောက်တစ်ခါသာဝိသေသခန္ဓာနိမုဏိရလောကေဝိဝါရာဇာတေတုနဝေကတာယိ တန်တော်အတန်စေသူဥပေခကောအနုဘောဥကနာတိမင်းကြီးလောကေလောက၌မုနိယဟန်ဒီမုနိသိစဉ်သိလိုက်သောတရားကိုသိပြီးဖြစ်သောယဟန်ဒီဒါယဟနာပုဂ္ဂိုလ်ပါပဲမုနိယဟနာပုဂ္ဂိုလ်သည် ဤရာလောကေဤလောက၌ခန္ဓာနိဖွဲ့တွေ့ရသောတရားတို့ကိုဝိသေဇာဆွံပယ်ပြီး၍ဝါဆွံပယ်ပြီးဖြစ်သောကြောင့်အဲယာနာပုဂ္ဂိုလ်ကခန္ဓာတရားကြီးဖွဲ့တွေ့ရတဲ့တရားကြီးခန္ဓာဆို၄ပါးရှိတယ် အဘိဇ္ဇာကာယကံထလောဘပါပဲအဲကာယယုံနာကာယတွေကိုရှင်းဘဝနောက်ဘဝတွေမပြတ်မစဲအောင်ဖွဲ့တွယ်စီတာတဲ့ဒီတဏှာရှိနေလို့ဘိဇ္ဇာကာယကံထခေါ်တဲ့တဏှာရှိနေတဲ့မြတ်ကာလပါလုံးဘဝအသေးတွေဖြစ်ပြီးတော့ယုံနာနေရာရှင်းဘဝအသေးပြတ်သွားနောက်ဘဝအသေးဖြစ်ရှင်းဘဝအသေးပြတ်နောက်ဘဝအသေးဖြစ်တယ်လို့ ဖွက်တူစီရတဲ့တရားတဲ့ဘိဇာကာယကန္တဗျာပါရကာယကန္တဆိုဒေါသပဲဒေါသကတော့မျက်မှောက်တယ်စိတ်ဆိုးပြီဆိုလို့ရှိရင်စိတ်ဆိုးရတဲ့အာယုန်နဲ့ဖွက်တွယ်နေမစွန့်လွန်နိုင်အဲဒီဒေါသအကြောင်းပြုပြီးတော့လည်းအာဟုဒုက္ခတွေဖြစ်အဲဒီကံကနေပြီးကျိုးပေးလို့လည်းဘဝတွေရှိဘဝနောက်ဘဝတွေဆက်ကဆက်ကဖြစ် ဣဒံသစ္စာဘိနိဝေဒကာယကံထအဲ့ဒါကတော့ဣဒံသစ္စာဘိနိဝေဒကာယကံထဆိုတာဒိဋ္ဌိတွေဝေဒမြအကုန်လုံးဒီလိုကြီးတဲ့ပါဣဒံသစ္စာဒါကမှန်တယ်အခြားတွေကတော့မောကမောကမင်းညာအခြားကတော့အကုန်လုံးအကြီးကြီးပဲအခြားယူတွေမှားကြည့်တယ်ပဲဒီယူကမှန်တယ်ဆိုပြီးတော့ယူရဲ့မိစ္ဆာဒိဋ္ဌိယူတွေပါပဲ။ ပြီးတော့သီလဗရပရာမာသကာယကံထားသီလဗရပရာမာသဆိုတာဒီဘာသာရေးဘာသာအကျင့်နေနဲ့စပြီးတော့မဟုတ်တာတွေအဟုတ်ဆွဲလန်းတာတွေဟာဘာသာရေးအဆွဲလန်းနေပါပဲဘာသာရေးအကျင့်ဆွဲလန်းနေဘာသာရေးတရားတွေနဲ့ဒီလိုကျင့်နေတာနဲ့အာဟုသောပြည့်တွေကြောက်တယ်အများဆင်းရဲတွေငြိမ့်တယ်အဲဒီလိုယူဆတဲ့အယူတွေဘာသာတိုင်းဘာသာတိုင်းမှာရှိတဲ့ဒီလိုအယူတွေ အဲလိုကျင့်ရမယ်ဆိုတဲ့အကျင့်တွေရှိတယ်။မြာသောအပြင်တော့ဘုရားသခင်ကိုအမြဲတမ်းကိုယ်ဝယ်နေရမယ်ရှိခိုးနေရမယ်ယူသိနေရမယ်။ဘုရားနဲ့မဆန်းကျင်မဲ့မလိုပါဘူးဆန်းကျင်မဲ့လို့လို့ရှိရင်ဘုရားသခင်ကသာဝရငရဲကိုချလိုက်မယ်။ဘုရားကိုယူသိလေးစားနေရင်တော့ဘုရားသခင်ကကောင်းမြတ်ဘုံကဲတင်မယ်ဒီလိုယူရပေါ့လေ။ဒါပြင်ယူရလည်းရှိတာပဲ။ ဘယ်လိုလုပ်ယုံတဲ့ကိစ္စကြီးလဲဘယ်လိုလုပ်ယုံတဲ့ကိစ္စကြီးလဲဆိုတာသီလပရပါဏကမဲခင်၈ပါးမပွားများပဲနဲ့သစ္စာလေးပါးမသိပဲနဲ့ကိစ္စကြီးတယ်ဆိုတဲ့ကျင့်ပုံကျင့်နည်းတွေမှန်များဟာသီလပရပါဏမှာကဒိဋ္ဌိခေါ်တယ်သီလဝတ္တသီလကအလေးဝတ္တကအကျင့်အလေးကျင့်မြဖြင့်မဲခင်၈ပါးမပါပဲသစ္စာလေးပါးကိုမသိပဲအလေးကျင့်မြဖြင့် ။အာမြဝဆင်းရလွန်မြောက်တယ်လို့ဒီလိုယူဆတာသီလပရပရမသာရတိခေါ်တယ်။ဘုရားသာသနာပြင်ဘက်ကဘာသာရေးအကျင့်တွေအယူဆတွေကြီးများသီလပရပရမသာတွေပဲ။ဒါအသေးချာ။သူတို့ထဲမှာမဂ္ဂင်7ပါးပွားများတယ်နီးမပေါဘူး။ဝါလည်းမပွားများဘူး။သစ္စာလေးပါးသိတာလည်းမပေါဘူး။မဂ္ဂင်7ပါးပွားများမှသစ္စာလေးပါးသိတာ။အဲသစ္စာလေးပါးလည်းမသိမဂ္ဂင်7ပါးလည်းမပွားများ။ ဘုရားပြောတယ်ကောင်းကင်ဘုရားဖျားရှိခိုးယုံနဲ့သောမဟုတ်ဒိဋ္ဌာန်တွေတတ်ပြီးတကယ်ရစ်ပူဇော်ယုံနဲ့သောမဟုတ်ကိုပင်မခံယုံနဲ့အင်းနာအေးနေတဲ့ခါကာလမှာရေစိမ်ပြီးတော့နေယုံနဲ့ပူအိုက်နေတဲ့ခါကာလနေလှမ်းယုံနဲ့နေနေမိလုံယုံနဲ့အဲဆင်းခါတင်ကြီးနဲ့ဆင်ကျဲတဲ့ဘယ်လိုယူဆတာတွေကိုဘာသာရေးတရားတွေအများကြီးပါပဲသူတို့ယူဆတွေ အဲဒီလိုယူဆတဲ့သီလပရပရမသာခေါ်တယ်အဲဒါလည်းပဲဖွဲ့တွေ့တတ်တာပဲဒီသီလပရပရမသာရှိနေတဲ့ကာလပတ်လုံး။ဒါမြတ်ဝဆင်းရဘယ်နည်းနဲ့မှမလုံးမြောက်နိုင်ဘူး။သူကအကျင့်မှမှမရှိပဲအကျင့်မှားနေဖြစ်နေ။ဘယ်စွဲကြီးတွေတောင်မှပထမတုန်းကဘုရားလောင်းတဲ့ဒုက္ခရစီယာကျင့်ကျင့်နေမှာအဲဒီဒုက္ခရစီယာကျင့်ကိုကောင်းမှနေတာသီလပရပရမသာပဲ။ဟွန်းသီလပရပရမသာပဲ။ နောက်ဘုရားအစာမစားဘဲနဲ့နေရာအစာစားပြီးတော့ကျင်လိုက်တော့သူကစိတ်ပြက်သွားတို့ဆရာနေရာမကြဘူးကမ္မထာထွက်သွားပြီမစားဘဲနဲ့ကျင်နေတာတော့တရားတို့မရဘူးစားမှတော့ဘာမှဖြစ်မှာမဟုတ်တော့ဘူးဆိုပြီးတော့ဘုရားလောင်းပေါ်မှာသူတို့အချင်းချင်းသေးပြီးတော့စွန့်ပြေသွားကြတာအဲ့ဒါဟာသီလဗရာကလမသာယူဆွဲမိပြီးတော့ဖြစ်တာလဲ သာသနာတွင်မှာလည်းပဲသီလဗုဒ္ဓပရမသတွေခုနှစ်ခါကလာရှိတယ်။ဘောရ6ပါးကဖြစ်ပြနေတဲ့ယုံနာတွေကိုအနိစ္စဒုက္ခအနတ္တသိအောင်ရှုရမှာဒါဘုရားအလိုတော်။နောက်ကိစ္စပါတရားပွားရမှာ။ဖြစ်တိုင်းဖြစ်တိုင်းသောယုံနာတရားတွေကိုပိုင်းခြားပြီးတော့သိအောင်လို့ရှုတာကဒုက္ခသစ္စာကိုပိုင်းခြားသိတာပဲဒုက္ခသစ္စာကိုပိုင်းခြား၍သိရမည်။အဲဒါကျင့်ရမှာ။ အဲသစ္စာလေးပါးသိရောက်ဒုက္ခသစ္စာပัญချသိရမယ်သမုဒယစာလည်းပဲပြီးသားဖြစ်တာပါပဲဒုက္ခသစ္စာသိရင်သမုဒယစာလည်းပဲပြီးသားဖြစ်တယ်ဒုက္ခသစ္စာတွေအကောင်းထင်တယ်လို့သမုဒယနဲ့ဒါနှိမ့်တယ်လို့မကောင်းမှသိရင်ဒါနှိမ့်တယ်မှာဖြစ်ပါဘူးအဲနိရောဓလည်းပဲဆိုက်ရောက်နေတာမေဃကလည်းမိမိတဏ္ဍပွားပြီးသားဖြစ်နေတာပဲအဲတော့ဉာဏ်နဲ့ကြားတဲ့ဓဝါ6ပါးကပေါ်တဲ့ယုံနာတွေကိုရှုမှတ်ပြီးတော့နေလို့ရှိရင် သစ္စာလေးပါးလည်းပဲထိုက်တရားတော်သာသိတယ်မဂ္ဂင်၈ပါးလည်းပွားများနေတယ်မြည်ရဲ့အဲ့ဒီပုံအဲ့ဒီနည်းမဟုတ်ပဲနဲ့အခြားနည်းဖြင့်အဲတရားထုတ်နည်းကြီးထွင်ပြီးတော့ဟောပြောနေကြတာရှိတယ်သူတို့ဟာသူတို့ကြိုက်ပြီးတော့ဟောနေကြတာအဲ့ဒီဟာတွေကသီလပရပရမာသတွေပဲသူကမဂ္ဂင်၈ပါးမှမဖြစ်ပဲဒုက္ခသစ္စာဆိုတဲ့ယုံနာတရားတွေလည်းသူသိတာမဟုတ်ဘူးအထူးအားဖြင့်တော့ခုနှစ်ခါကာလမှာ တရားအထုတ်ဖို့မလိုဘူးအဲစိတ်ကလေးကိုအင်းကြီးညာပို့ထားရုံနဲ့ပြီးတယ်လို့ဟောပြောနေတယ်အယူဝါဒတွေရှိတယ်ကြောက်သင်းမောဆွေဆရာတော်ကဟောတာကဘောလေကနောက်လူတွေကလည်းဆက်ပြီးတော့သူကအကောင်းလုပ်ပြီးတော့သူတို့လည်းပဲဝါဒတွေဖြန့်နေတယ်အဲဒါသီလပရပရမာသာပဲဒိဋ္ဌိနီးတွေလည်းပဲဘုရားဟောတဲ့နီးနဲ့မကိုက်လို့ရှိရင်စားကျင်လို့ရှိရင် မကြိုက်လည်းပဲအကုန်လုံးမကြိုက်တောင်မှတစ်စိတ်တစ်ပိုင်းတူရင်လည်းတော်သေးတာပေါ့လေလုံးလုံးမကြိုက်ပဲနဲ့ကြောင်းမြန်ကြီးဆိုရင်ဖြင့်မဂ္ဂင်ရှိပါမပွားများဘူးဆိုတဲ့အယူဝါဒသစ္စာလေးပါးသိအောင်အားထုတ်ဖို့မလိုဘူးဆိုတဲ့အယူဝါဒအဲဒီလိုဆိုရင်အဲဒီဥစ္စာသီလပရပရမာသပဲသူတို့သီလအလေးအကျင့်များတယ်ပြီးရဲ့လို့သူတို့ဆရာအလေးအကျင့်များတယ်ပြီးတယ်လို့ယူဆတာအဲဒါအဲဒါလည်းကန္ဓာတရားတစ်ခု အဲ့ဒီခန္ဓာ၄ပါးတွေကိုဝိသေသအစွန်ပြီးဖြစ်ရမယ်အဲဘိဇာကာယခန္ဓာဆိုနှစ်သက်သာမှုတဏှာဒါလည်းกินရမယ်ဇာဘာကဒေါသလည်းกินရမယ်ဇာဘာဒေါသကနာကဖြစ်ရင်กินกินတော့တာပါဘုရားကပြောတဲ့ဒိဋ္ဌိနှစ်ပါးကတော့သီလပရပရမာသဒိဋ္ဌိကာယကန္ဓာသီလပရပရမာသဒိဋ္ဌိကာယကန္ဓာ

မိစ္ဆာယူဝါဒတွေအကုန်လုံးပါပဲဣဒံသာဘိနုဝေဒကာယကန္တာခေါ်တဲ့အဲ့ဒီကန္တာတွေပဲပြီးသားဖြစ်ရမယ်အဲသီလပရပရမာသဒိဋ္ဌိကတော့သောတာပတိမေရောက်ရင်ကင်းပါပြီဣဒံသာဘိနုဝေဒဆိုတဲ့ဒိဋ္ဌိကလည်းဒီတိုင်းပါပဲဒိဋ္ဌိဝေဒများရေသောတာပတိမေကလည်းကင်းပါကျမ်းနေတာကဗျာပါဒနဲ့ဘိဇာကျမ်းနေနာဂာမိမဲ့ရောက်လို့ရှိရင်ဗျာပါဒဒေါသကင်းသွားရင်ရှိဘူး ဒါမဲ့ဘာကြံလဲဘိဇာကယခန္ဓာအကြံနေတယ်အရာတမဲ့ကြောင့်မှဘိဇာကယခန္ဓာကင်းတယ်အဲဒီလိုခန္ဓာ၄ပါးကိုပယ်ပြီးဖြစ်သောကြောင့်နာဒိဋ္ဌိသာရိအဲဝိဝါရဇာတေသူဝိဝါရဇာတေသူဖြစ်သောငင်းခုံခြင်းရှိကုန်သော သာသနာနဲ့ငင်းခုံနေကြသော သူတို့၌ ဝိပါဒသာတွေသူဖြစ်သောခြင်းကုံခြင်းရှိကြသည့်ပုဂ္ဂိုလ်တို့၌ဝါခြင်းကုံနေကြသောပုဂ္ဂိုလ်တို့၌ဝေကသာရီကွဲကြောင်းကွဲကြောင်းဖြစ်သောအယူဝါဒကိုအစဉ်လိုက်ပြီး နာဟောတိမဖြစ်တော်ဘူးအဲယူဝါဒနဲ့စပြီးကွဲပြားတာညှင်းခုံတာကိုပြောပါတယ်ဒီပြင်ညှင်းခုံတာမဟုတ်ပါဘူး သူပစ္စည်းငါပစ္စည်းသူပိုင်တယ်ငါပိုင်တယ်စသည်ဒီလိုဟာတွေပြောတာမဟုတ်ဘူးဒီမှာတော့အခုကတော့ဘာသာရေးယူပါလားဘာသာမှန်တဲ့ဟိုဒီမင်းတို့ဟာတွေမမှန်မှုစသည်ဖြင့်ဒီလိုညှင်းခုန်ကြတာလေကိုယူဝါဒဓမ္မသူများယူဝါဒတွေမမှန်ဘူးလို့ဒီလိုညှင်းခုန်နေတကယ်ညှင်းခုန်နေတာလည်းရှိတယ်တကယ်ညှင်းခုန်မခုန်မဲလို့စိတ်ကူးထဲမှာကိုယူတာမှန်တဲ့ဒီညတွေမှားတယ်လို့ဒီစိတ်ကူးနေတာလည်းညှင်းခုန်နေသည်မြည်တာပဲအဲဒီလိုလောကကြီးထဲမှာအဲဒီလို ပုဂ္ဂိုလ်တွေထဲမှာမိစ္ဆာယူရှိနေတဲ့ပုဂ္ဂိုလ်တွေထဲမှာတဲ့ခန္ဓာကခန္ဓာတွေပယ်ပြီးသားဖြစ်တဲ့ပုဂ္ဂိုလ်ကတော့အဲကွဲပြားကြောင်းဖြစ်တဲ့အယူမှာမလိုက်နာပါဘူးကွဲကြောင်းကြောင်းဖြစ်တဲ့အယူနောက်ကိုမလိုက်တော့ဘူးအဲ့ဒီအယူကိုမယူတော့ဘူးလို့ဆိုလိုပါတယ်ဒီယူဒီယူစတွေဒီမှားရင်းတဲ့ယူစတွေကိုဘီယူကိုမစိုက်တော့ဘူးသုံမိသားဖြစ်နေတာအဲ့ဒါပါပဲ အဲ့ဒါကိုလည်းပဲတရားဆောင်မှုစီထားပါလေကန္ထလေးပြာယဟန္တာပဲခွာစွန့်ပြီးပြီငင်းခုံနေစေအများတဲ့ဂိုင်းခွဲပါဝင်မပြုပြီအဲကန္ထလေးပြာယဟန္တာပုဂ္ဂကန္ထလေးပါလုံးပယ်ပြီးပါပြီတဲ့ဘိဇာပြာပါရသီလပရပရမာသဣဒံသစ္စဘိနိဝေသဆိုတဲ့အဲကန္ထလေးပါလုံး ပဲပြီးပြီဒါတွေရှိနေတဲ့ကာလပါတော်တန်ရာထဲမှာတပွားပြီးတပွားတူတာဆက်ဆက်ရဆက်ဆက်ရဖြစ်နေဒီကန္တာတွေကပဲဆက်ဆက်စီတာအခုအဲ့ဒါတွေပယ်ပြီးတဲ့ပယ်ပြီးသားဖြစ်နေတော့ကြောင့်လောကထဲမှာဘာသာရေးနဲ့ညှင်းခုန်နေကြတယ်ဒီမင်းကမညှင်းခုန်လည်းပဲစိတ်ထဲကတော့ညှင်းခုန်တယ်လို့ပါပဲကိုယ်ကမှမှန်သမျှအမှားတယ်ဆိုတာယူဆွဲလာနေကြအဲဒီတော့လောကလူများထဲမှာ ဂိုင်းကွဲခြင်းအကြောင်းဖြစ်တဲ့အယူဝါဒကိုယူသွားခြင်းမပါဝင်ပါဘူးတဲ့သူတို့ထဲမှာပါတော့ဘူးလို့ဆိုလိုပါတယ်။ခိုင်းကွဲပါဝင်မပြုပြီးရဆိုရမယ်။ခန္ဓာ၄ပါးယဟန္တာပဲခွာစွန့်ပြီးပြီ။ခန္ဓာ၄ပါးယဟန္တာပဲခွာစွန့်ပြီးပြီ။ အန္ထလေးယံဟန္တာသေခွာစွန်ပြည်သည်သေခွာစွန်ပြည်သည်သာသနာ့

တန်တော်ငြိမ်သက်သည် ဖြစ်၍ဥပကကောအညီအမျှလေးလေးရှုလျက်ရှိအဲဘာသာယူဝါဒတွေနဲ့မငြိမ်မသက်ဖြစ်နေတဲ့လောကထဲမှာညာနာပုဂ္ဂိုလ်ကတော့အဲ့ဒါတွေအညီအမျှလေးလေးရှုပြီးဂိမ်းဆိုင်ဘူးပေါ့လေအဲဂိမ်းဆိုင်ဘူးဒါကြောင့်ငြိမ်သက်နေပါလေဟိုဘက်မလိုက်ဒီဘက်မလိုက်ငြိမ်သက်နေပါလေ နုဘောဥက္ကနာတိမင်းကြီးအင်းကြီးတော်သောပုဂ္ဂိုလ်တော်ကဥက္ကနာတိမြဲမြံစွာဆွဲယူလျက်ရှိကြ၏အဲဒီဘာသာရေးယူဝါဒမကင်းတဲ့ပုဂ္ဂိုလ်တွေကတော့သူကလေအမြဲစွာယူနေကြပါလေသောထောယန္တာပုဂ္ဂိုလ်စီကအနုကောသောယူဝါဒတို့ကိုမယူမှု၍ လေလျူရှုလျက်ရှိအဲ့ဒီယူဝါဒတွေဘယ်ဟာမှမယူပဲကိမဆိုင်ပဲနဲ့အညီမြလေးလူရှုနေနိုင်ပါပြီ။ဒါကတော့ရှင်းပါရဲ့ကွာ။ကဲဆိုရမငြိမ်သက်စွာလူထဲမှာတဲ့မငြိမ်သက်မငြိမ်သက်ပဲဖြစ်နေတဲ့လူဆိုပေမဲ့လောကထဲအကုန်လုံးပါပဲနတ်တွေလည်းပါတာပါ။ မြင်သက်စွာလူထဲမှာငြိမ်ကလစ်လျူနေအဲ့ဒါဉာဏ်နာပုဂ္ဂိုလ်မှာငြိမ်သက်ပြီးလစ်လျူရှုနေနိုင်ပါလေဆိုရမငြိမ်သက်စွာလူထဲမှာငြိမ်ကလစ်လျူနေမငြိမ်သက်စွာလူထဲမှာငြိမ်ကလစ်လျူနေငြိမ်သက်စွာလူထဲမှာငြိမ်ကလစ်လျူနေ ခြားသူတွေကခြားသူတွေကဆွဲယူကြဆွဲယူကြညီမျှလက်ယူနေညီမျှလက်ယူနေ ခြားသူတွေကဆွဲယူကြမြည်မြလက်လျူနေခြားသူတွေကဆွဲယူကြမြည်မြလက်လျူနေမြည်မြလက်လျူနေသာသနာ့ရေရာရေရာ ကိုယ်ဘာသာနဲ့ကိုယ်မြဲမြံစွာဆွဲယူပြီးနေကြတယ်ညာနာပုဂ္ဂိုလ်ကတော့အဲဒါတွေကိုအညီမျှရှုနေနိုင်တယ်ဟိုဘက်မလဲဒီဘက်မလဲဘယူးမဆိုင်ပဲနဲ့ဆွန့်လွတ်ထားတာပါပဲဘယူးမဆိုင်ပဲနဲ့နှုတ်ဘောရှိခြင်းမရှိတော့ဘူးဆိုတာလေးလူရှုနေတယ်ဆိုတာနဲ့သဘောချင်းအတူတူပါပဲဘယူးမဆိုင်တော့ဘူးတဲ့ပြီးတော့ဒီကာရဏကုကတော့ ဉာဏပုဂ္ဂိုလ်ရဲ့ဂုဏ်တွေကိုပေါ်ပြတာအဲလောကကြီးရအငင်းခုံဘာသာဝါဒဆိုင်ရာအငင်းခုံတွေကင်းအောင်ဉာဏဖြစ်အောင်ကျင့်ရမယ်ဉာဏဖြစ်လို့ရှိရင်ဘာမှအငင်းခုံယူဆတယ်မရှိဘူးငြင်းချမ်းစွာနေနိုင်ပြီဆိုတာပေါ်ပြတာပါပဲဒါကြောင့်အခုဘုရားသာသနာ့ဘင်းကပုဂ္ဂိုလ်တွေကတော့အဲ့ဒီကြောင့်ကျင့်နေကြတာပါကျင့်နည်းမရှိတဲ့ပုဂ္ဂိုလ်တွေလည်းဉာဏဖြစ်ကိုရတာမျှော်လင့်နေကြတာပါပဲ။ ယဉ်ဤမရှိရင်တော့လည်းမကျင့်နိုင်ကြဘူးကျင့်ဤရှိတဲ့ပုဂ္ဂိုလ်တွေတဲ့ခုဒီမှာတရားထုံးနေတဲ့ပုဂ္ဂိုလ်တွေကကျင့်ဤရှိနေအဲ့ဒါတွေကျင့်နေကြတာပဲဘော်တိုင်းဘော်တိုင်းနေရှုမှပြီးတော့နေတော့ကဲ၍လောကနဲ့စပြီးတော့ဖြစ်ဖြစ်ဘာသာရေးနဲ့စပြီးတော့ဖြစ်ဖြစ်မာယွင်းတဲ့စိတ်ကူးတွေယူဆတွေဖြစ်လာရင်လည်းအဲ့ဒါတွေလည်းရှုမှတ်ပြီးတော့ပယ်ရရတာပဲသူကဒီလိုကျင့်ဒါကြောင့် အခုဒီကရဏဘုတ်ဖြင့်ချီကျူးထားတဲ့ယဟနာပုဂ္ဂိုလ်အဖြစ်တိုင်အောင်အားထုတ်ဖို့လိုတယ်ဆိုတာသိပြီးတော့မိမိတို့တန်နေမြတ်တိုးတက်ပြီးတော့ရှုမှတ်ပွားများသွားကြရုံပါပဲဒီလိုရှုမှတ်သွားခြင်းအပြင်မိမိတို့လိုရှိရသောမညာဘုံညာဖြင့်နိဗ္ဗာန်ကိုလင်းမြန်စွာဆက်ရောက်ရမြတ်မောပြုနိုင်ကြပါစေ။အာ